တတိတံဘောဇဉ်ဓမ္မဝိဇ္ဇတံဘောဇဉ်ဝိရိယတံဘောဇဉ်ဘောဇဉ်သုံးပါးပြီးသွားပြီဒီနေ့တိတိတံဘောဇဉ်ကိုဟောရမယ်ကန္တံဝါဣဇဒံပိဋိတံဘုဇင်ကအထိမေဇဒံပိဋိတံဘုဇင်ကိုဒီပဇာနာတိအတန္တံဝါဣဇဒံပိဋိတံဘုဇင်ကအနာတိမေဣဇဒံပိဋိတံဘုဇင်ကိုဒီပဇာနာတိ

ပိရိတံဝဇင်္ဂောပိရိတံဝဇင်္ဂနာတိမရှိဣတိဤသောပသနာတိဣတိပိရိတံဝဇင်ဖြစ်ရင်ဖြစ်မှသိရမယ်ပိရိတံဝဇင်မဖြစ်ရင်လည်းမဖြစ်မှသိရမယ်ပိရိတံဝဇင်ဆိုတာဖြစ်ခဲ့တယ်သူကလောလောကူကူလေးမဟုတ်ဘူးပိရိတံဝဇင်ကဖြစ်ခဲ့တယ်အဲဒီနေ့ကပြောခဲ့တဲ့အတိုင်းဘုဇင်ဆိုတဲ့တရားကိုက ဥရိယဗျာညာကစပြီးတော့ဖြစ်တာကိုဥရိယဗျာညာကစပြီးတော့ဖြစ်တယ်ဥရိယဗျာညာမရောက်သေးရင်ဒီဘုဇင်တရားတွေကမသိရသေးဘူးမတွေ့ရသေးဘူးပေါ့ဘာဖြစ်လို့ဥရိယဗျာညာကမှစပြီးတော့ဖြစ်ရသလဲဆိုရင်ဘုဇင်ဆိုတဲ့တရားကသာမန်တရားတွေမဟုတ်ဘူးအောက်တန်းစားတရားတွေမဟုတ်ဘူးအထက်တန်းစားတရားတွေသစ္စာလေးပါးပြီးတဲ့သူကြီး အကြောင်းအင်္ဂါကိုကိုယ်စဉ်ဟုခေါ်သည်ဒီနေ့အစဆုံးမှပြည့်ရဲ့ဒီနေ့သံမှုရတာတဲ့ပုဂ္ဂိုလ်တွေဒီနေ့နာတိရပုဂ္ဂိုလ်တွေတော့ပြီးပြီးသားပါဒီနေ့မှနည်းနည်းနည်းနည်းကပါနေတယ်ပြီးဆိုတော့သာယောကလည်းဒီနေ့ပြီးကြပြီကိုယ်ကြီးသစ္စာလေးပါးသိသူရဲ့အကြောင်းအင်္ဂါကိုကိုယ်စဉ်ဟုခေါ်သည်သစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ကဘောဓိပါဠိလိုဘောဓိသစ္စာလေးပါးသိရဲ့အင်္ဂါ ဘောရီနဲ့အင်္ဂနဲ့တွဲလိုက်တော့ဘုဇင်ကဖြစ်တာသစ္စာလေးပါးသိတဲ့သူရဲ့အကြောင်းအင်္ဂါဟာဘုဇင်ပဲသစ္စာလေးပါးသိရင်ဒီတရားဒီတရားတွေနဲ့ပြည့်စုံမှာပဲသိနိုင်တယ်ဒီတရားဒီတရားတွေနဲ့ပြည့်စုံလို့ရှင်သစ္စာလေးပါးကိုသိအဲ့တော့ဒီတတိအစရှိတော့ခုနှစ်ပါးသောတရားတွေဟာသစ္စာလေးပါးအတိသူအကြောင်းအင်္ဂါဖြစ်လို့ဘုဇင်လို့ခေါ်ပါတယ်အဲ့တော့သစ္စာလေးပါးသိတာက အောက်ဖြစ်ဆုံးအားဖြင့်ဥရိယပြညာကစပြီးပြီးတာပဲသူ့ရဲ့အောက်ကြတဲ့ညာတွေကတော့ပြောလို့ဆိုတော့မတည်သေးဘူးပေါ့လေအောင်မှာနာမယူပပရိစ္ဆညာနာယုတ်ကိုပိုင်းခြားပြီးတယ်သူလည်းဒုက္ခသစ္စာတော့ဒုက္ခသစ္စာပါပဲဒါပေမဲ့လို့ပိုင်းမဲနေနေသိတာကမဟုတ်သေးဘူးဥရိယပြညာကြတော့မှယုတ်တရားနာတရားတွေဖြစ်တိုင်းဖြစ်တိုင်းပြီးနေတော့ယုတ်တရားနာတရားတွေဤဖြစ်မှုကိုလည်းပြီးတယ်ပြည့်မှုကိုလည်းပြီးတယ် ယုတ်တရားတွေဖြစ်ပေါ်လာရင်ဖြစ်ပေါ်လာတာကိုလည်းပဲသူသိတာပဲပြည့်သွားတော့လည်းသွားတာကိုသိတာပဲမှတ်တိုင်းမှတ်တိုင်းအစနဲ့အဆုံးနဲ့အပိုင်းပိုင်းလေးတွေဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဒါလေးတွေသိနေတာအဲလိုသိနေတော့ပြည့်ပေါ်လာတာကဇာတိဒုက္ခပဲတဲ့ပြည့်သွားတာကတော့မရဏဒုက္ခပဲအဲဒါဖြစ်ချင်းပြည့်ချင်းဒီဟူသောဒုက္ခတွေဒီကစပြီးတော့သိလာတာအဲဒီဒုက္ခတွေပြီးတော့ ဒီဒုက္ခတွေနဲ့စပ်ပြီးတော့သာယာမဲ့တဏှာတွေနဲ့ငြိမ့်သမုဒိယကိုလည်းပြီးသွားတယ်သမုဒိယငြိမ့်သွားတော့သမုဒိယအဆက်သွယ်ပြီးရှင်းမဲ့ဆင်းရဲဒုက္ခတွေလည်းမရှိရဘဲနဲ့ငြိမ့်သွားတာနိရောဓကိုမျက်မှောက်ပြုနေတာပဲမတိုင်းမတိုင်းသိနေတာကမတိုင်းမတိုင်းဖြစ်ပေါ်လာတယ်ပြီးရပြက်သွားတယ်ပြီးရမမြဲတာလည်းပြီးရမမြဲလို့ဆင်းရဲပဲဆိုတာလည်းပြီးရပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲဆိုတာလည်းပြီးရအဲဒီတော့အမှန်တိုင်းသိနေတာတွေကဒါက ဝိပဿနာသမာဓိဋ္ဌိပဲဝိပဿနာသမာဓိဋ္ဌိအမှုရှိရဲ့ဝိပဿနာမဲ့ခင်တရားတွေအတ္တတ။ဒါကဥစ္စာကငါဆိုပြီးတော့သစ္စာလေးပါးတရားကိုသိတယ်။အဲလိုသစ္စာလေးပါးတရားသိခြင်းရဲ့အကြောင်းလူရောပဲဒီကအစပြီးခါသိသူရဲ့အကြောင်းငါကိုကိုယ်စဉ်ဟုခေါ်သည်။ဒီနည်းအားဖြင့် သစ္စာလေးပါးသိတယ်လို့ဆိုတာသိတဲ့ပုဂ္ဂိုလ်လို့ဆိုတာကတင်စားပြောရတာပဲအတ္တအချင်းသိတဲ့ပုဂ္ဂိုလ်ရလို့မရှိဘူးသိသောတရားအပေါင်းပဲရှိတယ်အကြောင်းညွှန်တဲ့ခါကာလမှာတတိဓမ္မဝိစီယအစရှိသောတရားတွေသူ့ပေါင်းပြီးညီညွတ်ပြီးတော့ပြလိုက်လို့ရှိရင်သစ္စာလေးပါးတရားကိုသိပြီးပြီးတော့သွားတယ်အဲ့ဒါသိမှုအပေါင်းပဲရှိတယ်သစ္စာလေးပါးသိမှုအပေါင်းရဲ့ အစိတ်ပိုင်းသစ္စာလေးပါးသိမှုတွေကတစိတ်ပေါ်တယ်ခဏခုသူ့မိတဲ့အခါပြီးတာကိုခဏခုတွေကတစိတ်ကိုတော့အစိတ်ပိုင်းကခေါ်ရဒါကြောင့်သစ္စာလေးပါးသိမှုဤအစိတ်ပိုင်းကိုလည်းဘုဇင်ဟုခေါ်သည်ဒီနေ့ဆောင်းမှုပြီးအဲဒါကြောင့်သစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ဤအကြောင်းရင်းကသစ္စာလေးပါးသိမှုဤအစိတ်ပိုင်းတရားတွေဆိုတာက ပုရိယဗေယညာမှာစပြီးတော့ဖြစ်တော့ဒီပီတိကလည်းအဲ့ဒီကမှစပြီးတော့ကောင်းကောင်းဖြစ်တာပဲဒါပေမဲ့လို့အဲ့ဒီမရောက်သေးတဲ့ပုဂ္ဂိုလ်တွေတော့ဒီပီတိပြီးကိုနှိုက်ခဲရင်ဒါကြောင့်ကျမ်းဂန်တွေကပဲမလို့ခက်လွယ်လွယ်ကပဲပြရတယ်အခုဘုန်းကြီးဟောမှာတွေနဲ့ခက်လွယ်လွယ်တွေပါလာလိမ့်မယ်အဲဥရိယဗေယညာရောက်တဲ့အခါကာလကြတော့မစရာအယုံလေးတွေကလည်းသူ့အလိုလိုပဲစိတ်ပေါ်မှာလာပေါ်နေတယ်လို့ဖြစ်မစရာအယုံလေးတွေ

မြင်တာတွေကြားတာတွေဆိုတာတော့တော်တော်ကမှမိတာပါပဲသက္ကသပုဂ္ဂိုလ်ကတော့မှမိအဲဒီဥရိယဗျာညာရောက်လာတဲ့အခါကာလကျတော့မဇ္ဇရာအာယုံလေးတွေကသူ့ဟာသူပေါ်လာသူ့မှတ်ပါအောင်သူ့မှတ်ပါအောင်သူ့ရှုပါအောင်သူ့သိပါအောင်လို့ဒီအသိခံတယ်လို့ပဲဝင်းဝင်ပြီးတကလားအသိခံတယ်လို့အသိညာနဲ့မှထိုးပြီးတော့ဝင်းဝင်လာတယ်လို့ပေါ်ပေါ်လာတယ်မသိမှုကလည်းပဲ ကြောင်းညာမစိရပဲနဲ့သူ့လိုလိုပဲပြီးနေဟောပေါ်လာရင်ပြီးသွားပေါ်လာရင်ပြီးသွားတာလည်းအဲဒီလိုပြီးစရာအာယုံကလည်းအလိုလိုပေါ်လို့အဲမှတ်သိမှုတတိလေးရလည်းပဲအမှားရမှုတတိလေးရလည်းပဲသူ့လိုလိုဖြစ်ပြီးတော့ပြီးပြီးသွားတယ်အဲမှားရမှုတတိဖြစ်တော့မှားရတဲ့အာယုံမှစိတ်တည်တဲ့သမာဓိလည်းဖြစ်အဲဒီလောကကာလမှာပီတိ သံဘောဇဉ်တရားတွေလည်းဖြစ်ပါတယ်တဲ့ပြီးသံဘောဇဉ်ပြီးသံဘောဇဉ်ဖြစ်စရာအကြောင်းတွေလည်းဒီမှာရှိတယ်အစတုန်းကအမှန်ခဲခဲခဲမှတ်နေရတာအခုလွယ်လွယ်လေးမှတ်လို့ရတယ်ကောင်းလာတာပဲသူတို့ခြားခြားကလည်းပြီးရအယောင်လင်းတွေပါလေလည်းပေါ်တယ်အယောင်လင်းတွေတို့နည်းနည်းတို့များများပေါ်ကြပါလေတော်တော်ထင်ရှားကြပဲပေါ်ကြပါပြီရောင်လင်းနေရအဲရောင်လင်းနေပါလေတွေ့ရတချို့ကတော့ ကိုယ်တိုင်ကလည်းရောင်နေနေရမတွေ့ဘူးတော့သူများရောင်နေနေတွေ့တာစိတ်ကူးတွေပဲသူကပြောကြသူတို့မှသူမှမတွေ့ပဲသူတို့မတွေ့တာနဲ့သူများတွေဟာတွေကိုကြည့်အောင်ပြောတယ်သူတို့လက်တစ်ခါမှတွေ့ဘူးတာလည်းမတွေ့အောင်လည်းအားလည်းမထုတ်ဘူးအဲ့ဒါရောင်နေနေတွေ့တဲ့ဥစ္စာဟာဒါစိတ်ကူးတွေပါပဲတဲ့ဥစ္စာတွေကအဲမော်သဘောမျိုးပါပဲဗာသဘောမျိုးပါပဲတဲ့ပြစ်ပြအောင်လို့ဒီလိုလုပ်ပြောတတ်ကြတယ်အဲလိုပြောတဲ့ပုဂ္ဂိုလ်တွေကလည်းရှိတယ်ဒီလိုပုဂ္ဂိုလ်တွေကဘာလို့ဆိုသူတို့အားမထုတ်ဘူး

သူတတိညာနဲ့သူအဆင့်ရောက်မှဖြစ်တာပေါ်ခြင်းနဲ့ပေါ်တာမဟုတ်ဘူးအဲဒီရောင်နေနေတွေ့ဘူးတဲ့ပုဂ္ဂိုလ်တောင်းမှသူ့နေရာနဲ့သူတွေ့တာသူ့နေရာမဟုတ်တဲ့ခါကျသူစဉ်းစားလို့စိတ်ကူးလို့လည်းမရဘူးတဲ့ဥစ္စာသူ့နေရာနဲ့သူပေါ်တာပေါ်ခြင်းနဲ့ပေါ်လို့ရတာမဟုတ်ဘူးသူ့အဆင့်တန်းနဲ့မှသူပေါ်လို့ရတယ်အဲဒါဒီဝိရိယပြညာမှာရောက်တဲ့ခါကလာအရောင်နေနေကလည်းပေါ်တယ်ပီတိတွေဖြစ်တယ်တဲ့ဒီပီတိကလည်းကိုယ်တိုင်တွေ့မှပြီးတယ်ကိုယ်တိုင်မတွေ့ဘူးရင်မပြီးပီတိဆိုတာဟာ

အနည်းငယ်ပေးလိုက်ရင်ဖြင့်သူတို့မှဝန်သာလို့အားရလို့လည်းနည်းနည်းလေးသိတယ်တော်တော်ကြီးကြီးပုဂ္ဂိုလ်တွေကြရင်သူတို့နည်းနည်းလေးနဲ့အားမရဘူးတော်တော်များမှသူအားရတယ်နည်းနည်းကြီးရလေးလေးသူအားရလေးလေးပဲအဲဒီလိုလောကဘက်ကနေပြီးတော့လဲကိုလိုရှိရတဲ့အာယုံလေးတွေရတဲ့အခါကာလကျနှစ်သိမ့်အားရဝမ်းမြောက်တဲ့သဘောတွေဆိုတာဖြစ်တယ်အဲဒါပီတိတွေပဲဒါပေမဲ့လို့လောကဘက်ကနှစ်သိမ့်အားရဝမ်းမြောက်တာကတော့ဒါကဟိုကိုယ်စဉ်ကပီတိမဟုတ်ဘူးသူက ဒါအများနာလဲအောင်လို့ပြောရတာဒါကတော့ကိုလောဘနဲ့ရှင်တဲ့ပီတိတွေပဲအကုသိုလ်ပီတိတွေလောဘနဲ့ရှင်တဲ့အကုသိုလ်ပီတိတွေသူကလည်းတော့အာကြီးဖြစ်တဲ့ခါကလာသူကလည်းသင်ပြတာတချို့ပီတိတွေလွန်ကျွန်ဖြစ်ပြီးတခါလားအဲဒီလည်းတော့ပြောတာကြားတာပဲတချို့တခါလဲလောင်ကစားတွေလောက်ထတာကိုကိုလောင်းတာကနိုင်ကြီးဆိုတဲ့အနေသိရတဲ့ခါကလာတခါလဲဝမ်းဝမ်းသာလုံးထုတ်ပြီးတော့ကျိုးသေးတယ်လို့ပြောတာပဲ အဲ့ဒါပြောတာကြားတာဘုန်းကြီးတို့တွေ့တော့မတွေ့ဘူးအဲ့ဒါလောကဘက်ကဝန်သားတာတွေလည်းရှိတယ်ဒါတွေပြီးပြီးတွေလည်းသူကဒီတရားဘက်ကဝန်သားတာတွေဟာလည်းပြီးပြီးတွေပါပဲကုသိုလ်ကောင်းမှုတွေနဲ့စပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ရတာတွေရှိတယ်။တရားအကြောင်းပြုပြီးတော့တရားအကြောင်းပြုပြီးတော့သံဃာတွေအကြောင်းပြုပြီးတော့မိမိတို့ပြုစုတဲ့ကုသိုလ်ကောင်းမှုတွေအကြောင်းပြုပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်ရတယ်။အခုလိုတရားဟောတရားနာနေတဲ့အခါကာလတွေမှာလည်းပဲဒီဝမ်းမြောက်ဝမ်းသာပြီးပြီးဆိုတာဖြစ်တယ်။

ရုပ်ကောင်းရုပ်သားနေပြန့်စေပါတယ်ဒီကုလုံးတခါလဲနွေးကနေအေးကနေဒီကုလုံးပြန့်ပြီးကချင်းချင်းချင်းချင်းစိတ်နဲ့စိတ်နဲ့ဒီကုလုံးပြန့်ပြီးသွားတတ်ပါတယ်အဲဟာဟိုဝရင်းကြရင်သိတင်ကြတယ်ဝိရပြန်ရောက်တဲ့ခါကာလကျရင်ပိဋိတွေဖြစ်နေလေဒါတရားခေါင်းကနေပြီးချင်းချင်းနဲ့ဒီခါလေကိုယ်ထဲမှာသက်ဝင်ပြီးတော့ကြလာတဲ့ခါလေခါလေဘယ်လိုဖြစ်လာတယ်လဲမသိဘူးဒီကုလုံးပြန့်သွားတာ ရှင်းတယ်ဆိုတခါတည်းဒီလိုလုံးပြပြီးသွားတာတခါတည်းအောက်ကနေပြီး၆ဘိုင်းကအောက်ဘိုင်းကနေပြီးတက်လာတာလည်းရှိထုံချရတယ်ဟိုဘိုင်းကနေတက်လာတာရှိတယ်တစ်ဘိုင်းကနေဆင်းလာတာရှိတယ်ကိုယ်ထဲမှာတင်းချင်းချင်းဒစိမ့်စိမ့်နဲ့တို့ချင်းချင်းနဲ့တခါတည်းကိုယ်ထဲဖြစ်လာလိုက်တာတရားဘယ်လိုဖြစ်မှန်းမသိဘူးမပြောရအောင်လို့ဖြစ်အဲဒီပီတိတရားပီတိစာရုပ်တွေဒီကိုယ်လုံးပြန့်သွားတာပဲ ဣတိကတော့ဘယ်ကနေဖြစ်လို့စိတ်ကနှလုံးကနေဖြစ်တာပါပဲရှုမှတ်တဲ့စိတ်ကလေးကနေရှုတိုင်းရှုတိုင်းတခါတည်းဖြစ်ပြီးပြီရုပ်ကိုရှုမှတ်လဲရုပ်ကနေပြီးတော့ဖြစ်တာပဲတဲ့နာမ်ကိုရှုမှတ်လဲနာမ်ကနေပြီးတော့ဖြစ်တာပဲတဲ့ဖြစ်ရဖြစ်ရနေပြီးတော့အရှုအရှုအနေပြီးတခါတည်းဖြစ်ရတော့ရတော့သမတတိခန္ဓာနာဥရိယဗယံလဘတေပိတိပါမောဇာမတန္တဝိဇာနာတံ ရတော့ရတော့အကျင့်ချင်းရုပ်ဖို့နာဖို့မှခန္ဓာနာခန္ဓာတော့ဤဥရိယဗျံဖြစ်ခြင်းပြည့်ခြင်းကိုသမတတိသုံးသရှုမှ၏တော်တော်တော်ထိုထိုသုံးသာတိုင်းရှုမှတိုင်းသောရုပ်ဖို့နာဖို့မှဒီဒီပါမုဇံနှစ်သိမ့်အာရခြင်းဝမ်းမြောက်ခြင်းကိုလာဘတိရလေ၏တန်ထိုနှစ်သိမ့်အာရဝမ်းမြောက်ခြင်းသည် ဝိဇာနာတံယုတ်နိုင်အဖြစ်အပျက်ကိုသိမြင်ကုန်သောယောဂီပညာရှိတို့၏အမတန်မြတ်နိဗ္ဗာန်ကြီးပါပေ၏မြတ်စွာဘုရားဓမ္မပဒမှာဟောတာဝိရိယပြန်ရောက်တဲ့ခါကာလကျတော့မှတ်ရကနေပြီးတော့ပိဋိတွေဖြစ်အောင်းတယ်မှလည်းအဲ့ဒီကလည်းပဲရှင်းတယ်ဆိုတကလည်းပိဋိတွေဖြစ်လာတာပိန်တယ်မှလည်းဒီကဖြစ်တာဒါကြောင့်နေဆိုကြွတယ်မှလည်းဒီကလည်းဖြစ်တာလှမ်းတယ်မှလည်းဖြစ်တာဒီတော့ချတယ်မှလည်းဖြစ်တာ ဝေးတယ်မှလည်းဖြစ်ဆန့်တယ်မှလည်းဖြစ်အဲဒီမှရမှရကနေပြီးတော့ပီတိတွေဖြစ်နေကိုယ်ထဲမှာတခါလဲသင်ငနေသင်ငနေစိတ်ငနေစိတ်ငနေညိတ်ငနေညိတ်ငနေပီတိတွေတခါလဲပြန်ပြီးတော့ပီတိရဲ့စွမ်းညာရုပ်တွေကပြန်ပြီးတော့ပြက်နေလားသူတိုင်းသူတိုင်းတော့စိတ်တို့ပါတိုင်းစိတ်တို့ပါတိုင်းကနေပြီးတော့မှတ်ချက်တိုင်းမှတ်ချက်တိုင်းကနေပြီးတော့ပီတိတွေဖြစ်နေပါတယ်တဲ့နှစ်ပင်အာရမှုတွေကျိုးစင်းနေဖြစ်နေပါတယ်တဲ့ အဲ့ဒါအဲ့ဒီအဲ့ဒီလိုရှိလို့အာထုတ်ဘူးလို့ဖြစ်ဘူးတဲ့ပုံကောင်မှသိမှာဒါတော့မရှိဘူးတဲ့ပုံကောင်တွေကဘာမှသိမှာမဟုတ်ပြောနေတာကွာဘာမှမသိဘူးသူကတရားကခက်ကြီးပဲကိုမတွေ့ဘူးရင်ခက်တယ်တရားမပြောနဲ့တော့တင်းညာတွေလည်းခက်တာပဲကိုမတွေ့ဘူးရင်မစားဘူးသေးတဲ့မုံတစ်ခုရဲ့အရသာကိုမစားဘူးသေးတဲ့ပုဂ္ဂိုလ်ကဘယ်သိမလဲစားဘူးတဲ့ပုဂ္ဂိုလ်ကသိတယ်မစားဘူးတဲ့ပုဂ္ဂိုလ်ကမသိအဲအဲ့ဒါလိုပဲပိဋိကလည်းကိုယ်ဖြစ်ဘူးမှပဲသိတာပဲ ဒါရဲပေတဲ့တော့ဒီပီတိကြောင့်နေချီးကျူးထားတာတွေအများကြီးရှိတာပေါ့အဲ့ဒါတွေပြောလဲပြောတာပါတယ်ဟောလဲဟောတတ်ကြပါတယ်ကိုယ်မှဖြစ်ဘူးမလားလို့ဆိုရင်တော့ဒါအာမထုတ်ဘူးတဲ့ပုဂ္ဂိုလ်ကမဖြစ်ဘူးအာထုတ်ပြန်လဲတောင်းတန်းရောအာထုတ်လို့လည်းမဖြစ်ပါဘူးဒီနေရာရောက်လာမှဖြစ်တာဥရတဲ့နေရာမှာဖြစ်တယ်အဲဒီတိုင်းမှာတိုင်းဒီပီတိပီတိပါမောဇတရားတွေဖြစ်ပါတယ်တဲ့အဲဒီပီတိပါမောဇတရားတွေဟာအမြဲနိဗ္ဗာန်ရောက်ကြောင်းဖြစ်လို့ယောဂီပုဂ္ဂိုလ်ရဲ့အမြဲနိဗ္ဗာန်ကြီးပါပဲ ယောဂီပုဂ္ဂိုလ်တွေမှာပြေဖို့ကတော့တော်တော်ပင်ပန်းမအထုတ်ကြရဒီနေရာရောက်သွားတော့တခါတည်းပိဋိပံမုဇ္ဇာတွေနဲ့အမနာကိုသက်သာခွင့်ရသွား။ဘာမျိုးဝမ်းသာလို့တခါတည်းအာရပြီးတော့နေတာ။နေပင်အာရပြီးဒီကရနေအမနာကိုသက်သာခွင့်ရပြီးတော့သွားပါတယ်။အဲ့တော့ဒီဥစ္စာဒီလိုအားရပြီးတော့သွားတဲ့တဲ့ရှေ့ကိုဆက်အားထုတ်ဖို့ရဒီပုဂ္ဂိုလ်အတွက်မခဲရင်ဘူး။အကယ်၍ဒါဒီလိုအားရစရာသာမတွေ့လို့ချင်းရှေ့ဆက်လက်အားထုတ်ဖို့ရခက်တယ်။

ဒီဥရိယပြန်ရောက်တဲ့အခါကလားဒီပီတိနဲ့သွားပြီးတော့တွေ့တဲ့အခါမှာအားတွေတစ်မျိုးပြည့်သွားတယ်သူကလန်ခုလကလေးလိုပဲဒီလန်ခုလသာနားရနားပြစခန်းကလေးကိုသာမရောက်မယ်ဆိုလို့ရှိရင်တရားဆုံးအောင်အားထုတ်ဖို့ခက်ခက်ခဲပဲသူကတရားထုတ်တာတက်တာတာမဟုတ်ဘူးဟောဒီနေရာလေးရောက်ပြီးတော့လာတော့စိတ်တွေကတခါလေးအားတဲပြီးတော့ရှိကိုဆရာသမားတွေတဲတောင်တဲတွန်းရတော့သူကအားထုတ်ခြင်းတဲ့စိတ်တွေဒါလည်းပြင်းပြထန်ထန်ဖြစ်အဲအားထုတ်တော့တာပဲမင်းကနေရာကြတယ်ဒါကြောင့်မို့ ဥရိယဗေယညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအဖြစ်အပျက်ကိုသိတဲ့ဥရိယဗေယညာနဲ့ပြည့်စုံတဲ့ယောဂီပညာရှိတွေရဲ့အငြိမ့်နိဗ္ဗာန်ပဲတဲ့အဲ့ဒီအငြိမ့်နိဗ္ဗာန်မရောက်ဘူးတဲ့ပုဂ္ဂိုလ်တွေရောက်ဖို့အာထုဖို့ပေါ့လေအဲ့ဒီပီတိတွေဖြစ်လို့ရှိရင်ဒီကိုယ်လုံးတို့ဖြစ်နေတဲ့ပြန့်ပြီးကြလားဒီနေ့တော့ထင်လို့လည်းမနာကောင်းပါဘူးပီတိက၅မျိုးရှိတယ်ခဏိကပီတိဟုတ်ဒီကပီတိခဏိကပီတိ အောက်ကန္တိကပီတိဥပေကပီတိဖရဏပီတိတဲ့၅မျိုးရှိတယ်။ဟောဒီကပီတိဆိုတာတော့ဉာဏ်တစ်ခါကျိုးခင်းနေဖြစ်ပြီးတော့ပြောက်သွားတာမကြောက်သွားတာခဏလေးပဲ။ခဏိကပီတိဆိုတာကတော့ထက်ကထက်ကတခါကျိုးချင်းချင်းနေသင်္ကသင်္ကနှစ်ကျင်သုံးကျင်လေးကျင်ငါးကျင်ဆက်ပြီးတော့ဖြစ်သွားတယ်။ဒါလည်းတော့ကြားတော့ပြောက်သွားတာကြာကြီးတော့မကြည့်။အောက်ကန္တိကပီတိဆိုတာကတော့ခုနကပြောခဲ့တဲ့အတိုင်းအောက်ကဖြစ်စေထက်ကဖြစ်စေကျိုးချင်းနေတဲ့ကိုယ်ထဲမှာတက်ဝင်ပြီးတော့လာတာ။ ဘယ်လိုများဖြစ်သွားမှမသိဘူးသူအဲပြင်းပြင်းနဲ့တော့ကြတော့ကိုအာပြီးရှင်းပြီးတော့နေကောင်းတိုင်ကောင်းဖြစ်သွားတာအဲဒါဒီလိုလုံးသက်ဝင်ပြီးကြတယ်ဆိုတော့အောက်ကတိကပီတိဥပေကပီတိဆိုတာကတော့ကိုယ်လက်အင်္ဂါတစ်စိတ်တည်းပဲဖြစ်ဖြစ်ကျွေးကျွေးချပြီးတော့သွားတာကြွပြီးတော့လည်းတက်သွားတာလွင့်စင်ပြီးတော့လည်းသွားတာဒါဥပေကပီတိသရဏပီတိဆိုတာကတော့ဒီလိုလုံးပြန်ပြီးတော့ငင်းငင်းတစ်စိတ်စိတ်နေကောင်းပြီးတော့နေတာဘယ်လိုကောင်းမှမသိဘူးဒီချိန်မှာ ကားလည်းမပြောနိုင်ဘူးဘာမှလည်းမလုပ်နိုင်ဘူးအားမထုတ်နိုင်ဘူးအဲကောင်းတဲ့ရတာလေးပဲခံစားပြီးတော့နေတော့တာပဲသူကအဲဒါကပရဏာပီတိခေါ်တယ်ပရဏာပီတိခွမ်းစီရှိလို့စာရီပါရီရေးကြတာပေါ့စာရီပါရီရေးကြတာအဲဒါဒီဥရိယတဲ့ရောက်တဲ့ပုဂ္ဂိုလ်ကဒီပရဏာပီတိကိုယ်တိုင်တွေ့ရတာပဲဒီမြောက်သေးတဲ့ပုဂ္ဂိုလ်ကသိပြီးတော့မသိဘူးပရဏာပီတိကြောင့်ကဒီကိုယ်လုံးပြန့်ပြီးတော့ဒါမှမဟုတ်ဒီကပရဏရတာပီတိပီတိဒီပရဏရတာ ပိဋိဇာယုတ်တို့ကိုပြန့်နှံ့စေခြင်းကိစ္စရှိတဲ့ပိဋိကြောင့်ဖြစ်တဲ့ယုတ်ကောင်းယုတ်တာနေပြန့်စေနိုင်ပါတယ်ဟောတကရာပစ္စုပ္ပထာနာတက်ကြွပြီးအဖြစ်လင်းညာအားရှိစုထင်ခြင်းရှိ၏တက်ကြွနေတဲ့သဘောပဲလို့ယောဂီပုဂ္ဂိုလ်ညာနဲ့ထင်ဒီခါရောက်တဲ့ခါမှာစိတ်ရောပူရောတဲ့ခါနဲ့ပေါ့ပြီးကြွပြီးတော့နေအကြွကြွဖြစ်နေတယ်စိတ်ကလည်းတခါတည်းမြောက်ခါမြောက်မြောက်ခါကြွကြွဖြစ်နေတယ် အသာတုံးကညှိုးနေတဲ့စိတ်တွေတခါကျွင်းပြီးတော့ကြွတဲ့ကိုယ်တွေကလည်းတခါပေါ့ပေါ်ပါသေးအဲ့နေလို့ရှိရင်တောင်းမှအိမ်ညှမှနေလို့ရှိရင်ဂရင်နဲ့မထိသလိုကိုယ်စိတ်နဲ့ထင်ရတယ်သူကပေါ့ဆက်ပေါ်မြောက်တက်နေသလိုပဲထင်ရတယ်။ဒါနေရင်လည်းအောက်ကမထိသလိုဒီလိုလဲထင်ရတာပဲ။ရှိနေတောင်မှလည်းအမနာပေါ့ပေါ်လေးတခါတည်းအောက်ကလေမှုရများပေါ်မှာထိုင်းနေရတဲ့ခဲတော့တကယ်ရှိနေတောင်မှကိုယ်ကလေးပေါ့ပေါ်လေးလေလာရင်လွင့်သွားတော့မလို့ပဲကိုယ်ကိုယ်လေးများပေါ့ပြီးနေတယ်လို့ဒီလိုလဲထင်ရတယ်။ လမ်းကြောင်းနေနဲ့ဒီလိုပဲလမ်းကြောင်းနေလည်းမြည်ကြီးနဲ့မထီဘူးလို့တော့သူကထင်တတ်တယ်အဲရှိတယ်ထင်တော့မှလည်းအနာပေါ်ပေါ်လေးကိုလေးဟာတခါတည်းပေါ်ပါပါလေးကြွားလိုက်လှမ်းလိုက်တခါတည်းအလိုလိုပဲအဲရုပ်တရားသူကသူရွေ့ရွေ့ရွေ့ရွေ့ပြီးသွားနေတယ်အနာကိုသင်ကြားနေတယ်ပေါ်ပါပါလေးရှင်းအဲဒါကြောင့်တက်ကြွကိုစိတ်တက်ကြွသည့်နေရာဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာထင်ပါတယ်တဲ့ဒီပိဋိဟာပိဋိဆိုတာကိုယ်နဲ့စိတ်ပေါ်ပါတက်ကြွနေတဲ့သဘောပဲလို့ယောဂီညာထဲမှာထင်ပါတယ် အဲ့ဒါပိဋိတံဘုဇင်ရဲ့လက္ခဏာရတာပစ္စုပ္ပန်ဗရထာနိစုထာနေပဲအဲ့ဒါလေးဆိုရမယ်နှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ဆိုဆိုရုပ်ကောင်းရုပ်တံပြန့်နှံ့စေသည်ဆိုရုပ်ကောင်းရုပ်တံ

ကိုရှုရတဲ့အာယုံလေးနဲ့နှစ်သိမ့်ကြောင်ရဲပြီးဝမ်းမြောက်ပြီးတော့နေတာပေါ့နှစ်သိမ့်ကြောင်ရဲဝမ်းလည်းမြောက်ပြီးရုပ်ကောင်းရုပ်သံပြန့်နှံ့စေသည်တဲ့ဒီကိုယ်လုံးမှာရုပ်ကောင်းရုပ်သံတွေပြန့်စေပါတယ်အဲဒီလိုရုပ်ကောင်းရုပ်သံတွေဒီကိုယ်လုံးပြန့်ပြီးတော့သွားလို့ယောဂဝေဒနာတွေစပြောက်တာတနည်းကပြောခဲ့တဲ့ပြမာကသဘာကြီးနေမကောင်းတိုင်းမသာဖြစ်နေတော့မြတ်စွာဘုရားကဘုဇင်ခုနှစ်ပါးတရားဟော အဲ့ဒီဘုဇင်9ပါးတရားနာပြီးတော့ယောဂဝိညာဉ်တွေကြောက်သွားတယ်အဲ့တော့ကြောက်တာဘယ်ပုံပဲနည်းကြောက်တော့ဆိုဒီပီတိတွေကြောင့်ကြောက်တာအဲမြတ်စွာဘုရားဟောတဲ့ပฏิတံဘုဇင်နေပฏิတံဘုဇင်ကိုခေါ်သတ္တဗမယသမ္မတေခါတောဘာဝိတောဘုလိကတောပညာသံဘောဓာနိဗ္ဗာန်ယသံဝရတိစသည်မြတ်စွာဘုရားဟောလာသတ္တဗ चित्त ကသဗ္ဗ မယားငါဖျားသည်သမ္မာရေခါတော်ကောင်းမွန်စွာဟောကြားအပ်သောသမ္မာရေခါတော်မင်္ဂစွာဟောကြားအပ်သောသမ္မာရေခါတော်ကိုယ်တိုင်တည်တည်မိမိတည်တည်အတိုင်းပင်လျင်မင်္ဂစွာဟောကြားအပ်သောပရိသံဘုဇင်ကောအမှားရမှုတတိတိဟုသောဘုဇင်တရားသည်ပရိသံဘုဇင်ကောတတိတိဟုသောသစ္စာလေးပါးကိုသိကြောင်းအင်္ဂါတရားသည်ဘာဝိတော် စစ်စေအပွားစရာသည်ရှိသောဘုလိကတော်ခြင်းများစွာလေးလားသည်ရှိသောအဘိညာယထူးသောညာမေသစ္စာလေးပါးကိုသိပွားလုံးငါတောင်းရသည်ဖြစ်ပေ၏သံဘောရာယသစ္စာလေးပါးကိုထိုးထွင်းရသည်ခြင်းငါတောင်းရသည်ဖြစ်ပေ၏နိဗ္ဗာန်ယဆင်းရဲခသိငြင်းငင်းငါတောင်းရသည်ဖြစ်ပေ၏ဒီလိုစသည်ဟောတာပါမြတ်စွာဘုရားဟောတော့သူကကိုယ်တိုင်တွေ့တာတဲ့ပုဂ္ဂိုလ်မှာအမနာကိုစိတ်ကြည်မှုစရာကောင်းတာ ဒါကဘုန်းကြီးဟောတာတရားဟောတာလို့တော့ဘယ်ကောင်းမလဲလေကွာဟုတ်လားပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေကလည်းရှင်မကသဘာကြီးတော့လည်းဘုဇင်တရားတွေကပြည့်ပြည့်စုံစုံဟိုတွေ့ထားတာမဟုတ်တော့ရှင်မကသဘာကြီးတော့လည်းပဲအာရနှိမ့်သိမှုဖြစ်တာမယ်တော့မဟုတ်ဘူးဟောတဲ့ပုဂ္ဂိုလ်ကလည်းညနာတဲ့ပုဂ္ဂိုလ်ကလည်းညနှစ်ညဖြစ်နေလို့လို့ဆိုတာအဲတော့ဟောမှာလည်းမြတ်စွာဘုရားဟောတာကိုမြတ်စွာဘုရားဟောတော့သူကညို့ကြမနာကောင်းပါလေဒီပါဠိလေးတွေကိုရိုးလိုက်လို့ရှင်ဖြင့်ပါဠိနားလည်တဲ့ပုဂ္ဂိုလ်တွေပုံမှာတော်တော်ကိုညို့ကြကောင်းတယ်နော် သတိတမောဇင်ကိုခောကတဗာမယသမ္မာရခတောဘာဝီတောဘုလိကတောဗိညာယသံဘောဓာယနိဗ္ဗာနာယသံဝရတိအနန္တကိုကြည့်ညူစရာကောင်းတယ်သိကြည့်ညူစရာသိကောင်းတယ်အဲတရားကလည်းကိုယ်တိုင်လည်းတွေ့ထားရင်သာသာပြီးကြည့်ညူစရာကောင်းတာပေါ့တတိတံဘုဇင်တရားတဲ့အမှားရမှုရိတံဘုဇင်လေတဲ့ဒီနေ့ဟောခဲ့ပြီမလို့စတန်စောင့်ဖားနေပြီ ဘာကြောင့်ပါစိတ်တိုင်းစိတ်တိုင်းအာယုံလေးတွေဘယ်ဟာမှမမေ့ဘူးစားတယ်အကုန်လုံးတောက်တောက်တောက်နဲ့လိုက်ပြီးတကလားဖမ်းနေတယ်တတိတရားလေးကိုအဲ့ဒါကိုယ်တိုင်တွေ့ဦးတဲ့ပုဂ္ဂိုလ်ကဒီတိတံဘုဇင်တွေဒီနေ့ကဟောခဲ့တဲ့နားလည်နေပါတယ်ကိုယ်တိုင်တွေ့ဦးတဲ့ပုဂ္ဂိုလ်ကဒီတိတံဘုဇင်အမှန်ကောင်းတာပဲသူကတကလားအကုန်လုံးကြောက်ပြီးတော့မှမ်းမိနေတာမမှမ်းမိတာကောမရှိဘူးအဲ့ဒီလိုဖြစ်နေတာတွေကိုကိုယ်တိုင်တွေ့ဘူးထားဇမကားသဘာကြီးကကိုယ်တိုင်တွေ့ဘူးထားအခုယောဂီတွေလည်းတွေ့တော့တွေ့ထားတာပါပဲအဲ့တွေ့ဘူးထားအဲ့ဒီတိတံဘုဇင်လေး

ယ်တိုင်ကမလုပ်ရသေးပဲနဲ့လည်းသူများဆရာလုပ်ပြီးတော့ဒီလိုဟောတာတွေလည်းရှိတယ်တချို့သမထသမထတရားကိုယ်တိုင်ကဟုတ်တရားဒီအားထုတ်ရတာမဟုတ်ဘူးဒါပေမဲ့လည်းသူကဆရာကြီးလုပ်ပြီးတော့သမထဆရာလုပ်ပြီးတော့ဒီလိုဟောပြောနေတာတွေရှိတယ်ကျမ်းစာဥတွေရေးထုတ်ပါလို့နဲ့အဝေါ်ဇာမဏကောင်းတာပဲသူကဒါတွေကနေပြီးတော့အဲ့ဒီပုဂ္ဂိုလ်ကသူများလည်းပဲပယ်လေသေးတယ်သူစားသူတို့ဟာမမှန်မှုဆိုပြီးတော့ဟုတ်မယ်သူစားသူလည်းအားထုတ်တာတော့မဟုတ်ဘူးအဝေါ်ဇာသိကောင်းတာကြီးကြလည်းမသာကောင်းဘူးအဲ့လိုအားတွေရှိတယ် အခုမြတ်စွာဘုရားကဒီလိုမဟုတ်ဘူးတာမတဲ့ခါတော့ကောင်းစာဟောတယ်မှန်ကန်စာဟောတယ်ဆိုတာကိုယ်တိုင်သိပြီးမှဟောတာကိုယ်တိုင်မသိငါဘုရားကမဟောသေးဘူးကိုယ်တိုင်သိအောင်လုပ်ကြတယ်ဘုရားသိအောင်လို့တခြားကျင်းပြီးတော့ဘောရိမြောယရနာပလင်းတဲ့၌ထက်ဝက်ပုဂ္ဂိုလ်ထိုင်နေပြီးတော့ခန္ဓာ၅ပါးတော့ယစ်ပြက်ကိုကျူးလို့အဲဒီမှာသတိတံမှုစဉ်ကိုယ်တိုင်ဖြစ်လာတာနောက်ဆုံးနိဗ္ဗာန်ကို အမှားရပြီးတင်တဲ့သတိတံမိုးစဉ်ဖြစ်အဲဒီတံသတိတံမိုးစဉ်ဖြစ်ပြီးတော့မှဒါတော့ရုပ်ပြမဟောသေးပါဘူးနောက်မှဟောလာတယ်သူကအဲခုနှစ်ခုနှစ်49ရက်နေပြီးတဲ့နောက်တရားဟောဝေယစဉ်းစားစဉ်းစားပြီးတော့ရုပ်ပြမဟောသေးပါဘူးအချိန်မကြာသေးလို့အစုံလားကြီးကနေပြီးတော့ဘုရားပြလိုက်တဲ့ဥစ္စာမယုံလားကြီးလည်းမဟောသေးဘူးဝါဆိုလားကြီးမှဟောရတာကနှစ်လလောက်နေမှာဟောဘုရားပြပြီးနှစ်လလောက်နေမှာ အဲ့ဒီမှာသူကဒီတရားကဟောတာပဲအဲ့ဒါကြောင့်အာဗျာကိုယ်တိုင်တွေ့ပြီးတော့တွေ့တဲ့အတိုင်းအမှန်တရားတွေဟောထားတယ်တဲ့ပရိသမုဇ္ဇင်ဆိုတာဒီလိုအားထုတ်ဒီလိုဖြစ်တယ်ဒီလိုသတိပြားဟာဒီလိုဖြစ်တယ်ဒီလိုသတိဖြစ်လို့ရှိရင်သစ္စာလေးပါးတရားတွေအမှန်တိုင်းသိတယ်ဆိုတာဟောထားတယ်တဲ့အဲ့ဒါတွေကိုမြတ်စွာဘုရားကအမှန်တိုင်းကိုယ်တိုင်တွေ့ပြီးတော့ဟောထားတဲ့ပရိသမုဇ္ဇင်တရားပဲဒီပရိသမုဇ္ဇင်တရားဟာဘာဝီတော့ ပွားသည်ရှိတာဖြစ်เสียသည်ရှိတာဖြစ်เสียတယ်ဆိုတာဘာတော့မိမိသာနာဖြစ်เสียမှာပြက်ထားရုံနဲ့မဟုတ်သေးဘူးဆိုတာဒီသာမွေးဆိုတာဒီလိုတဲ့ဒီလိုတဲ့ပြက်ထားရုံနဲ့ဒီလိုမဟုတ်သေးဘူးကိုယ်သာနာဖြစ်ရမှာပွားတယ်ဘာဝနာပွားတယ်ဆိုတာအဟုတ်ကိုပွားတယ်ဘာဝနာပထမတစ်ခါကျူတော့ဖြစ်တာပဲရှိတယ်မပွားသေးဘူးနောက်တစ်ခါကျူလိုက်တော့နှစ်ခုဖြစ်လာတော့ပွားလာနောက်တစ်ခါကျူလိုက်ရင်သုံးခုဖြစ်လာဒါပွားလာပဲအဲ့ဒီလိုပဲတစ်ခါမှားလိုက်ရင် မှတ်တရတစ်ခုဖြစ်တယ်ဖောင်းတယ်တက္ကမရောအမှားရတာတစ်ခုဖြစ်ပဋိသမုပ္ပင်တစ်ခုပေါ့နောက်တစ်ခါပိန်နဲ့မှားလိုက်ရင်ဟောပဋိသမုပ္ပင်တစ်ခုဖြစ်တယ်နောက်တစ်ခါဖောင်းနဲ့မှားရင်သုံးခုဖြစ်တယ်ဒီထဲကနေပြီးတော့စိတ်ကူးတာဖြစ်ရင်စိတ်ကူးတယ်မှားလိုက်ဟောလေးခုဖြစ်တယ်အဲဒီထဲကနေပြီးတော့လက်တွေပါတော့ကိုယ်လိုက်လို့ရှိရင်ကိုယ်တယ်မှားလိုက်ငါးခုဖြစ်အဲဒီလိုပဲမှားတိုင်းမှားတိုင်းတတိတွေပွားနေတာဒီတတိတွေကဘယ်လောက်ပွားရမလဲဆိုရင်အပြည့်စုံအောင်ပွားရမှာပဲဆိုတော့တချို့ပုဂ္ဂိုလ်တွေဒီလိုအကျိန်ပေါင်း အကြိမ်ပေါင်း190လောက်နဲ့အရိယာမေဖို့ရောက်နိုင်တဲ့ပုဂ္ဂိုလ်လည်းဒီလိုလည်းရှိပါတယ်ဒီလိုလည်းအကြိမ်ပေါင်း1000 2000လောက်နဲ့ရောက်နေတဲ့ပုဂ္ဂိုလ်လည်းရှိတယ်1000 2000မှရောက်မဲ့ပုဂ္ဂိုလ်ရှိတယ်3000 3000မှရောက်မဲ့ပုဂ္ဂိုလ်ရှိမျိုးမျိုးရှိတာကိုပုဂ္ဂိုလ်တွေကအဲဒါဒီလိုလည်းတကယ်လောက်မှမှရောက်မဲ့ပုဂ္ဂိုလ်လည်းရှိမှာပါပဲအဲဒါအဲ့ဒီမိမိပါရမီအားလျော်စွာဒီဟာတွေပွားရမယ်ပွားတယ်ပွားပြည့်စုံတယ်ပြည့်စုံလို့ကပွားနေအဲဒီလို ဘာဝိတော်မိမိတဏ္ဍပွားစီလို့ရှိရင်ဘုဟုလီကတော့အကျဉ်းများစွာလိုရမယ်တဲ့တခုနှစ်ခုပွားရုံနဲ့မပြီးသေးဘူးတဲ့အကျဉ်းများများဒါတဲ့တရားမဆုံးမချင်းမပြည့်စုံမချင်းတခါအကျဉ်းများများအထုတ်လို့ရှိရင်ဘုလီကတော့ဘာဝိတော်ဘုလီကတော့ဘာဖြစ်တော်ဆိုဘိညာယထူသောညာဖြင့်သိခြင်းကထူသောညာနဲ့သိပါတယ်သစ္စာလေးပါးတရားတွေအထူးသိတယ်သစ္စာလေးပါးတရားတွေကိုဒီတိုင်းကြက်မှတ်ပြီးတည်းသိတာပါဒါအထူးသိမဟုတ်သေးဘူးလားတော့ကြက်မှတ် သာဝေကျမ်းကနေနဲ့လေ့လာပြီးသိတာတွေရှိတာပေါ့ဒါကတော့လေ့လာသိတာပဲဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေတောင်မှဒီသစ္စာလေးပါးကိုသူတို့ဘုသူဒ္ဓဖြစ်အောင်လေ့လာထားတာရှိတယ်သူတို့လည်းသိပါတယ်လေ့လာထားလို့သူတို့ကစာအုပ်တွေပါတယ်တောင်ကြီးသေးတာပဲဗမာကြီးကဘုရားဘာသာတွေအသိကိုယ့်ကိုယ်ကိုသိအထင်ကြီးနေကြတာဟိုမှာနိုင်ငံခြားကပုဂ္ဂိုလ်တွေကကြီးတယ်အောင်မဲ့သူတို့ရေးတာမညံ့ဘူးသူကသူတို့ရေးတာမညံ့ဘူးသူတို့ကတခါတည်းတရားတွေကောက်နှုတ်ချက်ထုတ်တတ်တယ်သူကလူတွေဘယ်ဟာလိုးနေစေဘယ်ဟာကိုသိကျင်နေတယ် ။အဲဟာရေးလို့ရှိရင်သဘောကျမယ်ဆိုတော့သူတို့ကအတူတူထုတ်တတ်တယ်။ဒီမှာစာရီပေရီသိနေတဲ့ပုဂ္ဂိုလ်တွေကသူတို့ကရေးတာဒီအကြောင်းရေးတဲ့ပုဂ္ဂိုလ်ကခါချာကြသူကသူတို့ကရေးတတ်တယ်။အောက်လို့ကျလောက်တတ်တယ်။အဲ့ဒါတချို့ကအဲ့ဒီလိုရေးတဲ့ပုဂ္ဂိုလ်တွေတချို့ကဗုဒ္ဓဘာသာကိုကောင်းအောင်ဟုတ်တာမဟုတ်သေးဘူး။အဲမဟုတ်ပင်မဲ့လည်းသူတို့လေ့လာတာပြီးတာပဲ။အဲ့ဒါသစ္စာလေးပါးတရားကိုသာအထူးသိမဟုတ်ဘူး။ဒါလေ့လာပြီးပြီးတာသင်ကြားပြီးတာပဲ။သင်ကြားပြီးတာမျိုးကသာအထူးသိမဟုတ်ဘူး။အခုအထူးသိရတော့ကိုရှင်းက မှားသားပြီးပြီသားတဲ့ကိုယ်တိုင်ညာနဲ့ကိုတွေ့ပြီးအထူးသိရမှာကိုသစ္စာလေးပါးတရားတွေဒုက္ခတရားတွေဆိုရုပ်တရားနာတရားတွေခဏမစက်ဖြစ်ပြနေတဲ့တရားတွေပဲဆိုတာကိုယ်တိုင်တွေ့ရမှာသူစိတ်မှတိုင်းကုရိယပြန်ရောက်တယ်လို့သိတယ်မှတိုင်းမှတိုင်းဟာတခါလဲအာယုံလေးတွေဟာအတိတ်တကလေးတွေပေါ်လာခေါင်းထုတ်ဝင်လာတယ်လို့ပဲပရင်းမောက်ကနေပြီးတော့ခေါင်းပြူလာတယ်လို့ပဲခါစပေါ်လာတာလေးသိတယ်အဲဆုံးသွားတာလေးလည်းသိတယ်ခါလဲမိမိမိတော့ကလေးကငိမ့်သွားတယ်လို့ဟုတ်ကနေငိမ့်သွားတယ်လို့ စပေါ်လာလိုက်သုံးသွားလိုက်စပေါ်လာလိုက်သုံးသွားလိုက်အဲ့ဒါလေးတွေအပိုင်းပိုင်းလေးတွေတခါတယ်ဒီလိုသိရတာကိုအဲ့ဒါမှကောင်းတဲ့ခါကျဒီတိုင်းသိတာပဲတချို့ကစိတ်ကူးစဉ်းစားကြံစည်နေတာနဲ့သူကသိတာကပိုကောင်းတယ်အောင်မင်းလားဘယ်ဟုတ်မလဲစိတ်ကူးစဉ်းစားကြံစည်သိတာကလည်းခုနသင်္သာနဲ့အတူတူပဲမထူးဘူးဒါကဘာမှထူးတာမဟုတ်စဉ်းစားသိတာကတော့ဒီလိုသိတာပဲအဲစဉ်းစားသိတာတန်တရားမကင်းဘူးသူကဒီလိုစဉ်းစားရင်ဒီလိုဖြစ်တာပဲဘို့လိုစဉ်းစားရင်လည်းဘို့လိုဖြစ်တာမမြဲဘူးလို့စဉ်းစားမမြဲဘူးလို့ဖြစ်တယ်မြဲတယ်လို့စဉ်းစားမြဲတယ်လို့ပဲဖြစ်တယ်သူက အဲယုတ်တရားနာတရားများရှိတယ်လို့စဉ်းစားရင်လည်းယုတ်တရားနာတရားများပဲလို့ဒီလိုပဲဖြစ်တယ်အဲယုတ်တရားနာတရားများမကူအသက်ကောင်လေးကတခုရှိသေးတယ်စဉ်းစားလဲအဲဒီလိုအတ္တလေးနဲ့ဖြစ်လာတာဒါစဉ်းစားတာမသေးကြဘူးသူကအခုဖြစ်တဲ့ယုတ်နာလေးတွေကိုပေါ်တိုင်းပေါ်တိုင်းရှုနေတာသိရတယ်ဘယ်လားမှသိကြမရှိဘူးဒါကြောင့်မြတ်စွာဘုရားကဧကယေနောတခုဒီတကြောင်းဒီတော့လမ်းမယ်လို့ဟောတာဧကယေနောမယ်ကောအရိယမဉ္ဇဉ်ကိုရောက်ဖို့ရာနိဗ္ဗာန်ကိုမျက်မှောက်ပြုဟာတကြောင်းဒီတော့လမ်းမယ်ဒီတိုင်းအမှတ်တတိနဲ့တခါရွာ6ပါးက စ်ခိုက်ခြင်းညဝါဖြင့်ကိုမူရာဝေဒနာစိတ်မူရာသဘောတရားတွေဒီတိုင်းဒီတိုင်းလိုက်ပြီးတော့ကျุနေပါတဲ့တကောက်ကနောက်ကလိုက်ပြီးတော့ကျุနေပါအဲ့ဒါလေးကျุပြီးအမှားရနေလို့ရှင်ပြန်ယုတ်ရနာတရားတွေကိုပိုင်းခြားပြီးလို့မသိလို့ဘယ်ဖြစ်မလဲသူဥစ္စာဒီယုံနာနေတကောက်ကလိုက်ကျุနေတဲ့ပြီးရောဘောမကျุလို့မသိကြတဲ့ဥစ္စာပဲ သူယုံနာနေဖြစ်တိုင်းဖြစ်တိုင်းဒီကလိုက်ပြီးတော့လှန်တော့ကြည့်သလိုလိုက်ကြည့်နေတာပဲဒါကအာယုံပြုတတ်တဲ့တရားဒါအာယုံမပြုတတ်တဲ့တရားဒီကိုယ်ထဲမှာအာယုံမပြုတတ်တဲ့ယုတ်ကတစ်မျိုးရှိတယ်အာယုံပြုတတ်တဲ့အာယုံပြုတတ်တဲ့နာကတစ်မျိုးရှိတယ်ဒါနှစ်ခုရှိတယ်ဆိုတာကျုမှတ်နေတဲ့ပုဂ္ဂိုလ်ဘယ်နဲ့မသိပဲနေပါမလို့တချို့ကအာဒီလိုမှတ်နေုံနဲ့မသိသေးဘူးဒီလိုလူသေးတာကိုအဲဒါသူကလည်းကောင်းကောင်းအားမထုတ်ဘူးအဲဒီလိုပြောတဲ့ပုဂ္ဂိုလ်လည်းရှိတယ်အဲဒီကြလိုက်ပြီးတော့ရှုနေတာအတိတာပဲဒီကယုံနာလေးတွေရှုနေလို့ရှိရင် အာယုံမပြုတ်တတ်တဲ့အာယုံမသိတတ်တဲ့ယုတ်တရားယုတ်ကိုကြီးကယုတ်ကိုကြီးသဘောကတစ်မျိုးပဲအာယုံပြုတ်တတ်တဲ့အာယုံသိတတ်တဲ့နာမ်တရားကတစ်မျိုးပဲသူတို့ကစက်လို့ကိုမရဘူးတစ်ခုနဲ့တစ်ခုနဲ့ဘာမှစက်လို့မရဘူး။ဒါသာဘုရားဥပမာလေးပေးထားတယ်ယုံနဲ့နာများကွဲပုံတွေဘယ်လိုပေးထားလဲဆိုတော့ဗရညာယရဏရှိရည်ဗရညာယရဏမှာတာမမဟုတ်ဝေလူရိယခေါ်တယ်ဗရညာယရဏဝေလူရိယဗရညာယရဏဘယ်နဲ့နေတော့ဆိုတော့ဗမာအကြောင်းမြေပဲလို့ပြန်တယ်။အကြောင်းမြေရွယ် ဝါစိန်ဆင်းလက်ရှိတယ်တဲ့ဘုန်းကြီးကမပြီးတော့ဒီလိုတင်းတူတဲ့ပုံကိုယ်တွေမေးရတယ်မေးတော့သူတို့လက်စုပ်ကလေးပါလေးတွေမှာကြောင်မြဲပဲရှိတာကိုအဲစင်းစင်းကြကြအဲ့ဒါပဲတဲ့အဲကြောင်မြဲပဲဗရမယရဏရှိရည်သူကြောင်မြဲပဲဗရမယရဏ၌ကျိုးကလေးပြီးထားရည်ကျိုးလေးကျိုးလေးနဲ့ဟိုပရိသညာကျိုးပြီးထားတယ်လို့ပြောတယ်ဗရမယရဏထဲမှာကျိုးလေးတတ်တယ်ဗရမယလုံးကြောက်လုံးလေးမှာပေါ့ဗရမယကြောက်ကလေးမှာအပေါက်ကလေးဖောက်ပြီးတော့ကျိုးလေးနဲ့ပြီးတာ ကျိုးလေးကအဝါနဲ့ပြီးထားမယ်အပြာနဲ့ပြီးထားမယ်အနီနဲ့ပြီးထားမယ်အမဲနဲ့ပြီးထားမယ်အဲတော့ဗရမယယရနာကကြောက်ကသူကကြောက်အယောင်နဲ့သူကတမျိုးကိုကျိုးလေးအယောင်နဲ့ကျိုးလေးကတမျိုးကိုမျက်စိကောင်းတဲ့ပုဂ္ဂိုလ်မျက်စိအမြင်ရှိတဲ့ပုဂ္ဂိုလ်ကကြည့်လိုက်လို့ရှိရင်တဲ့ဘယ်နဲ့နေမလဲကြောက်ကလေးဗရမယယရနာလေးကဒါလေးတခြားပဲ တီထားတဲ့ကြိုးတွေကတခြားပဲလေမကွဲပဲဘူးလေကွဲနေတာပေါ့သူကအဲမျက်စိမှုံတဲ့လူသွားကြည့်ရင်တော့ရောရင်ရောနေမှာဒါကတော့မျက်စိကောင်းတဲ့ပုဂ္ဂိုလ်တဲ့မြတ်စွာဘုရားစက်ခူမှာမျက်စိမြင်ရှိသောပုဂ္ဂိုလ်တဲ့မျက်စိကောင်းတဲ့ပုဂ္ဂိုလ်လို့ဆိုလို့တယ်မျက်စိမမှုံဘူးပေါ့လေမျက်စိကြည်လင်နေရှိတဲ့ပုဂ္ဂိုလ်ကြည့်လိုက်လို့ရှိရင်အဲဒါကကြောက်ကလေးပဲဒါကဒီဗမာကြောက်ထဲမှာတီထားတဲ့ကြိုးလေးပဲလို့ကြိုးကတခြားပဲဗမာတခြားပဲဝဲပြပြီးတော့ပြီးပါတယ်တဲ့ အကြည့်ရင်တော့မသိဘူးအကြည့်ပြီးမှာပေါ့သူကဟုတ်လားမျက်စိမှုံရင်လည်းမသိဘူးမမှုံရင်သိမှာပဲအဲ့ဒါလိုပဲခုဓွားကြောက်ပါခြေတိုင်းခြေတိုင်းယုံနာနေလိုက်ပြီးတော့ချင်းနေနိုင်နေနိုင်ရှုကြားတိုင်းကြားတိုင်းရှုတော့ဘယ်နဲ့ဖြစ်လာလဲဆိုတော့ယုတ်မူရတဲ့ရှုမိရင်ရှုရတဲ့ယုတ်ကတစ်မျိုးရှုပြီးတဲ့နာကတစ်မျိုးဒါလေးကိုဖောင်းနေမှလိုက်တော့ဖောင်းတာလေးကယုတ်ပြီးတာလေးကနာကိုဖောင်းတာလေးကကြောက်ကြောက်ကြောက်ကလေးများလုံးလေးတို့ပဲသူကပြီးတာလေးကကြိုးလေးတို့ တို့ကဗရမ ्या လုံးထဲမှာတွေ့ထားသလိုပဲအပီလေးကဟိုရောက်သွားတာကိုသူကောင်းတာလေးပုံရောက်သွားကျွမတဲ့အာယုံလေးကိုွေးရမှိုင်းလည်းတိုင်းပဲကိုွေးတာကရုပ်ပြီးတာကနာအဲကိုွေးတာကကြောက်ဗရမ ्या လိုပဲပြီးတာလေးကကြိုးလေးလိုပဲဒီလိုကွဲပြီးတော့ပြီးတာအဲ့တော့မတိုင်းမတိုင်းတခါတည်းသိစရာအောင်ယုံနဲ့ပြီးတဲ့စိတ်နှံကိုယုံနဲ့ပြီးတဲ့စိတ်နှံဒါလေးနှစ်ခုပဲတွဲခြင်းတယ်ဒါပြင်ဘာမှလည်းမရှိဘူးဒီခိုက်တာဒါနှစ်ခုပဲရှိတယ် မကျွတဲ့ပုံကိုယ်တွေအနေကတော့ငါးကောင်တရားကောင်တစ်ခုရှိတယ်လို့ပေါ့လေအပူလေးတစ်ခုရှိတယ်လို့လို့ထင်ရတယ်အဲကိုယ်ရအောင်လို့လုပ်တာငါပဲစောင်းလို့လုပ်တာငါပဲထိုင်အောင်ထောင်းလို့လုပ်တာငါပဲသိကုစဉ်းစားတာငါပဲကောင်းစိုးခံစားတာငါပဲလို့ငါလေးအသက်ကောင်လေးတရားကောင်လေးကတယောက်ရှိနေတယ်လို့လို့ထင်ရတယ်တစ်သလုံးတစ်ပွားလုံးတည်နေတဲ့ငါးကောင်တရားကောင်သက်ကောင်လေးရတယ်ကိုယ်ထဲမှာအများအားတည်ရှိနေတယ်ဒီလိုထင်နေတာကိုပဂရိပုဂ္ဂိုလ်တွေနေရသူ့တဲ့အခါကျတော့ရှုတိုင်းရှုတိုင်းဘာအတွေ့တော့ဆို သိစရာအောင်ယုတ်နဲ့သိနေတဲ့စိတ်နာကိုယုတ်နဲ့သိတဲ့စိတ်နာဒါလေးနှစ်ခုရှိတယ်ဒီယုတ်နာရှိတာပဲပြီးရင်ဘာမှမရှိဘူးဆိုတာယောဂီပုဂ္ဂိုလ်သူကသူပိုင်းခြားပြီးပြီလားဒါနာမသူကပဲဆိုတာနာယုတ်ပိုင်းခြားပြီးဘူးအဲ့ဒါလို့ဆိုရင်ကိုပညာရပဲသူတော်ညာနဲ့သိလာတာပဂရိပုဂ္ဂိုလ်တွေကဒီလောက်ကိုမသိဘူးသဝေသဝါပဲတခါတည်းယုံနာများရှိတယ်ဆိုလို့ဒါဒီလိုအသာလေးလိုက်နေရတာကိုယ်စိတ်ထဲကဒီလိုမထင်ဘူးယုံနာများရှိတယ်လို့မှားထားကြက်ထားပြောဟောနေဟောနေရင်ဟောနေရင်လည်းပဲ ငါကဟောနေတဲ့ငါပြောနေတဲ့ငါစဉ်းစားနေတဲ့ဒီလိုကလိုက်နေတာကိုပြီးတော့သူ့ဥစ္စာအထူးသိမဟုတ်ရိုးရိုးသည်ပဲအခုကဒီသတိသမုစဉ်တရားလေးကိုတဲ့ပွားများလိုက်လို့ရှိရင်ဒီမဇာရိလာလိုက်လို့ရှိရင်အဲသစ္စာလေးပါအထူးသိဖို့တဲ့သစ္စာလေးပါဆိုခုနယုတ်တရားနာတရားတွေပဲသွား၆ပါးဖြစ်နေတဲ့တရားတွေဥပါဒနာခန္ဓာ၅ပါးဆိုတဲ့တရားတွေဖြစ်ပြနေတဲ့တရားတွေအဲ့ဒါတွေကို အထူးသိလာပါလိမ့်မယ်ပထမရှင်းဥစွာယုတ်တရားနဲ့နာတရားတွေသိတာနောက်တော့ဒီယုံနာလေးတွေဖြစ်လိုက်ပြက်လိုက်နဲ့ခုနပြောတဲ့အတိုင်းခေါင်းလေးပြူလာလို့စပေါ်လာလိုက်သုံးသွားလိုက်စပေါ်လာလိုက်သုံးသွားဒါလေးသိတာဒါလေးသိတော့စပြီးဆုံးစပြီးဆုံးတစ်ပိုင်းတစ်ပိုင်းလေးတွေဖြစ်နေမမြဲဘူးဆိုတာဘယ်သူကလာပြီးပြောဖို့လိုမလဲဘာမှယုံမှကြမရှိဘူးတခါလဲမမြဲတဲ့တရားတွေကြီးတဲ့ပဲအနိစ္စပဲယောဂီပုဂ္ဂိုလ်ကသိတာပေါ့ဟောပြည့်ပြီးကြောက်သားတော့ မမြဲတဲ့တရားပဲဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဆင်းရဲကြီးတယ်ပဲသူသူသဘောတန်သူ့ဟာသူဖြစ်ပြတဲ့တရားပဲပြောင်းငါလို့လို့လည်းမရဘူးလုတ်တတ်တဲ့ငါလည်းမရှိဘူးအဲမပြတ်အောင်လည်းပဲတားဆီးလို့မရဘူးသူ့ချိန်တန်အကြောင်းညွှန်ရင်သူဖြစ်လာတာဖြစ်ပြီးသူ့ဟာသူပြောက်သွားတာပဲသူသဘောတန်သူဖြစ်နေတဲ့သဘောတရားပဲဒီထဲမှာဖြစ်အောင်လည်းလုတ်တတ်တဲ့ပုဂ္ဂိုလ်လည်းမရှိဘူးမဖြစ်အောင်တားဆီးနိုင်တဲ့ဟာလည်းမရှိဘူးอืมပြတ်တတ်သေးတဲ့ပုဂ္ဂိုလ်ရဲ့လည်းမရှိဘူးဖြစ်ပြီးကြောက်သွားတဲ့သဘောတရားမျှပဲလို့ဆိုတာပြင်းမှန်တယ်လို့သဘောကျတာအဲ့ဒါက အနတ္တနုပါဒနာခေါ်တယ်အဲ့ဒီအနိစ္စဒုက္ခအနတ္တအသိဒီလိုဖြစ်လာတာဒါအသိတာဘုသူပြီးတော့ဒုက္ခသစ္စာသိနေတာပဲဒါရှုတဲ့ရှုတဲ့ဒါဒုက္ခသစ္စာသိနေတာပဲအဲ့လိုဒုက္ခသစ္စာတရားတွေသိနေတော့ဒီဖြစ်ပြနေတဲ့မမြဲတဲ့တရားဆင်းရဲတဲ့တရားပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားပေါ်မှာပါဏိတ္တမှုတောင်းတမှုတနာလည်းကျင်းကျင်းပြီးတော့သွားတယ်အစတုန်းကအကောင်းကြီးထင်လို့သားကိုပါရသဘောကျနေတာကိုသူတော့သားပြားချလို့မရဘူးမသားရဘူးတောင်းတမှုကအဲ့ဒီအမှန်တိုင်းပြည်တိုင်းပြည်တိုင်းဟာ

ဆက်ပြီးပြင်းမဲ့ဘဝသေးတွေယုံနာနေဆင်းရဲတွေမဖြစ်ရဘူးအဲ့ဒါတွေကဘာတော့ဆိုရင်ဆင်းရဲတွေငြိမ့်သွားတာတဲ့ဒီအမှန်တိတိုင်းတိတိုင်းတခါတည်းငြိမ့်နေတာတဲ့ပြင်းမဲ့ဆင်းရဲတွေကမသိရင်အမှန်မသိလို့ရှိရင်အဲ့ဒီမာမတိချင်းကြောင်းပြုပြီးတော့ကိလေသာတွေဖြစ်မဲ့ကိလေသာကံတွေဖြစ်မဲ့ကံကနေပြီးဘဝတွေတွေဖြစ်ဖြစ်ရဘဝမှာအိုရမယ်နာရမယ်သိရမယ်ဆင်းရဲတွေတပိတနာကြီးသွားအဲ့ဒီဆင်းရဲတွေဟာတိတိုင်းတိတိုင်းသူကငြိမ့်နေအဲနိရောဓသစ္စာကိုသာမျက်မှောက်ပြုနေတာပဲဝိပဿနာကမျက်မှောက်ပြုတာဟော သူတိုင်းသိတိုင်းအမှန်တိုင်းသိသိနေတာလေးရှိတယ်တဲ့အဲ့ဒါကဝိပဿနာမေဃသစ္စာပဲဝိပဿနာမဲ့ခင်တရားပဲဒါအထက်ကထာကပြောတာနော်ဘုန်းကြီးကပြောတာမဟုတ်ဘူးဘုန်းကြီးကကြမ်းဖန်ပြီးပြောနေတယ်မအောင်ဘူးဒါဟုတ်အထက်ကထာကဥရိယပြညာမှာသစ္စာလေးပါးသိပုံဒီလိုပဲဖွင့်ပြအဲ့ဒီတော့အဲ့ဒီလိုသိတာဟာဒါထူးသောညာနဲ့သိတာပဲအဲ့ဒါဥရိယပြညာရှိသေးတယ်ဥရိယပြညာနဲ့ထူးတဲ့ဟိုအထက်ညာနေကြသာထူးတာပေါ့နောက်ဆုံး အရိယာမဉ္ဇဉ်ရောက်တဲ့ခါကျလည်းဒီတိုင်းပဲနိရောဓသစ္စာနိဗ္ဗာန်ဆိုတာတကယ်ကိုတွေ့သွားတော့ကြာဆင်းရဲတဲ့ငြင်းတဲ့နိဗ္ဗာန်ဆိုတာဟုတ်ကိုတွေ့သွားနိဗ္ဗာန်မျက်မှောက်ပြုတာနိဗ္ဗာန်မျက်မှောက်ပြုသိသွားတာနဲ့ဖြစ်ပြနေတဲ့ဆင်းရဲတွေဟာမကောင်းဘူးဆိုတာလည်းသူပိုင်းခြားပြီးပြီသွားအဲဒီဆင်းရဲတွေအပေါ်မှာသာတတ်မဲ့တဲ့တဏှာလည်းငြိမ်းတာညာငြိမ်းသွားအဲနိဗ္ဗာန်ကိုမျက်မှောက်ပြုတွေ့သွားတဲ့ဥစ္စာကဒါမေဃသစ္စာအရိယာမေဃသစ္စာအစ်စ်ပဲဒါကတော့ပြင်အဲတော့သစ္စာ၄ပါးတရားထူးသောဉာဏ်နဲ့ပြီးတယ်ဆိုတာဒီလိုသိတာဘာဝီတော် မိမိသာနာ၌ဖြစ်เสียတရှိသောဘာဝီတော်မိမိသာနာ၌ပွားเสียသည်ရှိတော်ဘူလီကတော်ကျင်းများစွာလေးလာသည်ရှိတော်အဘိညာအရာသစ္စာလေးပါးကိုထူးသောဉာဏ်ဖြင့်သိခြင်းငါသံဝတ္တိဖြစ်ပါ၏အဲ့ဒါပြကျွန်မကတော့အကြည့်ပေါ့သစ္စာလေးပါးပြီးဖို့ရပဲတဲ့ဟောတော့ကျွန်မကတော့အကြည့်တော့ဒီဒီနည်းနဲ့ပြီးလာတာကိုမှတ်တိလေးနဲ့ဟောဒီလိုပြီးလာတော့ဟိုတုန်းကတခါလေပြီးခဲ့တာကြမ်းပြီးတော့အသစ်ဖြစ်ပြီးပေါ်လာတယ်ဘုရုံးကပြီးခဲ့တာလေကြမ်းပေါ်လာခု လူတွေမှာငငယ်တုန်းကငငယ်ရွယ်ကနေပြီးတော့ပြောခဲ့ပါခဲ့တာတွေမိတ်ဆွေချင်းချင်းဆိုတော့ငငယ်ရွယ်ကနေပြောခဲ့ပါခဲ့တာတွေအသက်က50 60ရှိတော့မှပြန်ပြီးတော့တမျိုးခပြီးပြန်ပြောလို့ရှိရင်လေတယောက်ကနေပြီးအေးကွတို့ကိုတော့ကဘယ်သွားကြတယ်ဘယ်ပွဲသွားကြဘာတွေ့ကြတယ်ဟာဘယ်လိုပြောတာလဲဘာပြောလို့ရှိရင်ကိုတော့ကငငယ်တုန်းကပြောခဲ့တာလေးတွေအစ်စ်လို့ဖြစ်ပြီးတော့ပေါ်လာတာတဲ့အဲ့လိုပေါ်လာအဲ့လိုပဲခုဒီမှာကတော့အကြီးမှာသတိတံမိုးစဉ်ဟာ သစ္စာလေးပါးသို့သောညာမဲ့သိဝရဖြစ်တဲ့အကြောင်းမြတ်စွာဘုရားနေပြီးတော့ဟောလိုက်တော့တခါတည်းဟိုတုန်းကဝိပဿနာရှုတုန်းကပြစ်ခဲ့တဲ့သတိတံဘုရားအစ်ပူနွေးနွေးတခါတည်းပေါ်လာတာပဲ။ဟောဘိညာသို့သောညာမဲ့သိခြင်းကသံဘောရာယသစ္စာလေးပါးကိုထိုးထွင်းသိခြင်းကသစ္စာလေးပါးဆိုတာသိသိခဲ့တယ်တဲ့။လူတွေအားကိုသစ္စာလေးပါးတရားတွေတော့တွေ့နေတာပဲမသိလို့မြင်ရတာပါလေဒုက္ခသစ္စာပဲ။ဒုက္ခသင်ရတာမသိဘူး မြင်တာကဘာလဲဒုက္ခသစ္စာသိရလားဆိုမသိဘူးအဲ့ဒါသိုးသွင်းပြီးတော့မသိလို့မပေါက်ထွက်နိုင်တာဘယ်သူကခါနေလဲဆို အဝိဇ္ဇာခါနေတယ်တဲ့ဝိဇ္ဇာဖုံးတာအဝိဇ္ဇာဘယ်လိုဖုံးဝိဇ္ဇာဒီအဝတ်များနဲ့ဖုံးတယ်လို့ဖုံးသလားကြာနဲ့အုပ်ထားတယ်လို့ဖုံးသလားအိုးများအပိညာသလောင်းမုံတို့ဘာလို့ဖုံးတယ်လို့ဖုံးသလားဒီလိုမဟုတ်ပါဘူးမြင်ပြီးတာနဲ့ပဂရိအပြီးတွေရောက်သွားတာမြင်ပြီးတာနဲ့ဟာယောက်ျားပဲမိန်းမပဲဘယ်သူပဲဝါပဲငါပဲသူပဲဒီလိုသိသွားတာပါ အဲ့ဒါအဲ့ဒါအဝိဇ္ဇာပဲအဝိဇ္ဇာနဲ့ဓာတ်ရိုက်အကုသိုလ်အဝိဇ္ဇာနဲ့ဓာတ်ရိုက်ပြီးတာလည်းရှိတယ်အဝိဇ္ဇာကြီးကိုယ်စလဲဖြစ်တဲ့ကုသိုလ်နဲ့ပြီးတာလည်းရှိတယ်အဲကုသိုလ်နဲ့ပြီးလည်းမထူးဘူးဝိဇ္ဇာကိုယ်စလဲဆိုတော့ဝိဇ္ဇာပဲလို့သူပဲခေါ်ရတယ်လို့အဲ့ဒီလိုပြီးသွားမြင်ပြီးရင်ဒီယောဖလာအတိုင်းသီယောသိစဉ်နဲ့ယောက်ျားမင်းမပုဂ္ဂိုလ်သတ္တဝါပဲဒီလိုပြီးသွားကြားပြင်းလည်းဒီလိုပြီးသွားတာနာမိစပြီးလည်းဒီလိုပြီးသွားအဲ့ဒါပြန်စဉ်းစားတယ်စဉ်းစားတယ် ပုဂ္ဂိုလ်သတ္တဝါနေရာချင်းဖြင့်မြဲတဲ့နေရာချင်းဖြင့်ချမ်းသာတဲ့နေရာချင်းဖြင့်ပုဂ္ဂိုလ်အဲငါကောင်းသူကောင်းသတ္တဝါကောင်းဖြင့်ပြီးတော့အဲကောင်းစားချမ်းသာအောင်လို့ပြုစုအားထုတ်မှုတွေနောက်ကလိုက်လာတာလိုက်လာတဲ့ကုသိုလ်အကုသိုလ်ကနေဖြင့်ကံကနေပြီးကျိုးပြီးတော့ဘဝတည်းတွေရေးပြီးတော့ဖြစ်ရပွားဝေဒနာတရားတွေဆင်းရဲဒုက္ခတွေရောက်နေတာအဲ့ဒါသစ္စာလေးပါးထိုးရမသိနိုင်တာပဲတဲ့ဒီအဝိဇ္ဇာခန်းနေလို့အဲ့ဒီအဝိဇ္ဇာကိုသူပယ်နေရတာမြင်တိုင်းမြင်တိုင်းမှဟုတ်လားဟိုအဝိဇ္ဇာမလာခင် ဝိဇ္ဇာရဲ့ယဉ်ကောပြောနေမှတ်လိုက်ရတာပဲတတိလေးသွန်းလိုက်ရတာပဲတတိကတရားမသွန်းလိုက်လို့ရှိရင်ဟိုကဝိဇ္ဇာဝင်လာမယ်ကြားတဲ့ကရကဟုတ်လားကရကခြိုက်တာလေကြားတဲ့ကလည်းအပိတ်ပင်ထိုးခိုင်းတာလေမြင်ပြီးတာနဲ့ဟိုအမှတ်မဲ့နေလိုက်လို့ရှိရင်ဟိုကပိတ်သွားပြီဝိဇ္ဇာငါပဲသူပဲယောက်ျားမိန်းမပဲဖြစ်သွားတယ်မရဘူးပြင်လို့မရတော့ဘူးပြီးရောပဲသူကအဲကြပြီးလို့ရှိရင်လည်းမမှတ်ဖဲနေရင်အဲ့ဒီတိုင်းကြောက်သွားတာအခုအဲ့ဒီအပိတ်ပင်တွေကိုမရောက်အောင်လို့ မြင်မြင်ကြကြရင်ဒီကနေပြီးအမှတ်ကလေးတစ်တိုင်းဖြစ်နေရတာကလား။အာဝိတော်ပွားစရာသည်ရှိတော်ကုလီတော်ကျင်ညသရိလာသည်ရှိတော်သတိသံဃောဇင်ကသတိသံဃောဇင်၏အမှားရမှုသတိသံဃောဇင်၏သံဘောရာယသစ္စာလေးပါထိုးထွင်းပြီးခြင်းငါသံဝရတိဖြစ်ပါ၏သစ္စာလေးပါတရားတွေဖြစ်ပြနေလို့ဆင်းရဲတွေပဲလို့မှတ်တိုင်းမှတိုင်းသာပြီးပါတယ်။ဝိရိယပညာအစပြီးတော့ပြီးတယ်။ဝိရိယပညာမရောက်ခင်တော့အဲဒီရှင်နာသမထနာဉာဏ်ကတော့တော်တန်ပြီးတာ။ ကုရပြညာကြတော့ပို့ပြီးပြီတာပေါ့သူအဖြစ်တင်တဲ့တရားတွေပဲဆင်းရဲတွေပဲဘာမှအာမကုလောက်တဲ့တရားတွေပဲဘယ်ချင်းမဆိုပြီးနေတဲ့တရားတွေပဲဒီလိုပြီးတာအဲ့ဒါအဝိဇ္ဇာတိဟူသောအကွယ်ကာကြီးကိုဖောက်ထွင်းပြီးဒီကလာပြီးသွားတာတဲ့ထိုးထွင်းပြီးတော့ပြီးတာနိဗ္ဗာန်ယသံဟောတိနိဗ္ဗာန်အစင်းအခါတဲ့ငြင်းငြင်းငါသံဟောတိကြည့်တယ်နိဗ္ဗာန်မျက်မှောက်ပြုပဲဖြစ်ပါရဲ့ အဲရှင်မကန်းတော်ကြီးကဒီလိုအားထုတ်လို့သူ့မှာနိဗ္ဗာန်နဲ့မျက်မှောက်ပြုတွေ့လာတာကိုဒီပတိဒီလားနဲ့ပဲတွေ့လာတာဒါတော့နိဗ္ဗာန်မျက်မှောက်ပြုပါဖြစ်ပါတယ်ဆိုတော့ဟိုတုန်းကအားထုတ်ပြီးနိဗ္ဗာန်ကိုတကယ်တည်းကိုယ်တိုင်တွေ့လာခဲ့တာပြန်ပြီးအစ်စ်လို့ပေါ်လာတာကိုအဲ့ဒီမှာပီတိတွေဖြစ်တာကိုဟုတ်လားပီတိတွေဖြစ်တာတခါတည်းအားရတဲ့ပီတိတွေဖြစ်ပရိသမောဇဉ်ကိုသို့တူပဲဓမ္မဝိဇ္ဇာသံဃောဇင်ကိုခောကသဗ္ဗမယသမ္မတေကတောဘာဝိတောဖုလိကတောဘိညေယသံဃောရာနိဗ္ဗာနာယသံဃောရတိ အဲတရားတွေကိုစူးစမ်းဆင်ခြင်ပြီးသိတဲ့ဘိုင်းခြားခွဲခြားပြီးသိတဲ့ဓမ္မဝိဇ္ဇာသံဃုစင်လည်းပွားများလို့ရှိရင်သို့တူပဲသစ္စာလေးပါးတရားကိုသူတော်ညာနဲ့ပြီးဖို့ထိုးသွင်းပြီးတော့ပြီးဖို့နိဗ္ဗာန်မျက်မှောက်ပြုဖြစ်ပါတယ်လို့မြတ်စွာဘုရားဟောလိုက်တော့အဲ့ဒါတွေလည်းပဲပြန်ပြီးတော့ပေါ်ဝိရိယသံဃုစင်ကိုခောကတဗမယသမတေကတော်ဘာဝီတော်ဖူလိကတော်အဘိညာသံဃောရာနိဗ္ဗာန်သံဃောရတိ ိတိတံဝဇင်ကိုခောကသဗ္ဗမယသမတေကတော့ဘာဝိတော့ကုလိတော့ပညာသံမောရာနိဗ္ဗာနာယသံဝရတိဓမ္မဝိဇ္ဇသံမောဇင်ဝိရိယသံမောဇင်ပိတိသံမောဇင်အဲဒီဘုဇင်တရားတွေလည်းပွားများလို့ရှိရင်သစ္စာလေးပါးထူးသောဉာဏ်နဲ့သိဖို့ထိုးသွင်းပြီးတော့သိဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်ပါတယ်လို့မြတ်စွာဘုရားဟောတော့ဒီဘုဇင်တရားတွေဟိုတုန်းကဖြစ်ခဲ့တာကြီးပြန်ပြီးပေါ်လာတာပဲအဲပိဋိသံဘုဇင်တွေဖြစ်တယ်ပိဋိသံဘုဇင်တွေဖြစ်လိုက်တော့တခါတည်းဒီကိုယ်လုံး ပီတိစရုပ်တွေဒီကုလုံးတိုးပြင်းပြင်းနဲ့ပြပြီးတော့ခါတယ်ပြစ်သွားတာအစနင်းမကောင်းတဲ့ရုပ်တွေခါတယ်ပျောက်သွားဘာနဲ့တူတော့ဆိုတော့ပလင်းထဲမှာစလေးတွေပြည့်နေပလင်းထဲမှာလေးတွေပြည့်နေတာကိုအဲရေထည့်လိုက်လို့ရှိရင်လေရေက၄ပုံတစ်ပုံထည့်လိုက်ရင်အဲလေက၃ပုံကျန်တော့တယ်၄ပုံတစ်ပုံတစ်ပုံကထွက်ပြီရေတစ်ဝက်လောက်ထည့်လိုက်လို့ရှိရင်တစ်ဝက်လောက်ကလေရထွက်တာကိုရေတွေဝင်တယ် အဲလေးပုံသုံးပုံထက်လဲလို့ရှိရင်လည်းသုံးပုံလောက်ရေတွေရောက်သွားတာသုံးပုံလောက်ကထွက်သွားတယ်တစ်ပုံလောက်လေးကြတော့အကုန်လုံးနှခမ်းတရားအပြည့်ထက်လိုက်ရင်လေတစ်ခုမှပြီးတော့အကုန်လုံးကုန်ရောက်ပဲထွက်သွားအဲ့ဒါလိုပဲကိုယ်ထဲမှာပိဋိသယုတ်တွေကတစ်ခုလုံးစားတဲ့စိမ့်စိမ့်နဲ့ပြန့်ပြီးတော့ဖြစ်လိုက်တော့မူလကပြက်ပြီးတော့ရုပ်တွေပြက်နေတယ်ဓာတ်တွေဖောက်ပြန်ပြီးပြက်နေတဲ့ရုပ်တွေကတခါတည်းတစ်ဖြည်းဖြည်းကုန်းကုန်းသွားတာကောနောက်ကုန်းဆိုကုန်းသားရရိုးရိုးကုန်းသားပါပဲရုပ်တရားနာတရားတွေဆိုတာဖြစ်ပြီးကြောက်သွားတာပဲအတိအတိတွေနောက်ထပ်ဖြစ်နေလို့ မကောင်းတဲ့ရုပ်တွေလည်းဆက်ကဆက်ကဖြစ်နေတယ်ပြီးတော့အခုပိဋိလိုက်တဲ့နောက်ကလိုက်ပြီးတော့ဖြစ်လာတော့တခါလဲဟိုကရုပ်ကောင်းရုပ်ရုပ်ကောင်းတွေကမကောင်းတာတွေကပြက်ပြက်ကုန်းကုန်းသွားတဲ့တော့အစ်ပြန်ပြီးတော့ရုပ်ကောင်းတွေမကောင်းတာတွေမဖြစ်လာဘူးရုပ်ကောင်းတွေတခါလဲနောက်ကလိုက်ဖြစ်လာအဲ့ဒါကျမ်းမာသွားတာပဲအခုခြေဝါတွေလည်းဒီတိုင်းပဲမမြင်ရလို့ခြေတွေထိုးတဲ့ခြေတွေဆိုလိုက်တကူလုံးပြန်ပြီးတော့ဖြစ်သွားရင်ဒီအဲခြေကရုပ်ကောင်းတွေကအားပေးလိုက်တော့ကိုယ်ထဲမှာရုပ်ကောင်းတွေဆက်ဖြစ်သွားတော့မှမကောင်းတဲ့ရုပ်တွေကြောက်သွားတာမြေကောင်းထိုင်ကောင်းဖြစ်သွား စားတဲ့ဆေးတဲ့ဒီတိုင်းပဲလိမ့်တဲ့ဆေးတဲ့ဒီတိုင်းပဲကိုယ်ထဲမှာပြန့်ပြီးဆေးတွေပြန့်သွားတော့ရုပ်ကောင်းတွေဖြစ်လာတော့ရုပ်မကောင်းတာတွေကနောက်ထပ်အသိမဖြစ်ရပဲနဲ့ကုန်းကုန်သွားတာတော့အဲရုပ်ကောင်းတွေပြည့်သွားတဲ့အခါမှာဒီကိုယ်လုံးသူကောင်းသွားတာကြမ်းပါပါနေကောင်းတယ်ကောင်းပြည့်တယ်အဲ့ဒါလိုပဲအခုပီတိတွေပြန့်ပြီးတော့သွားလို့ဇင်မာကတော့အကြီးအဲ့ဒီတရားနာရင်ယောဂဝေဒနာတွေကြောက်သွားတယ်တဲ့ထို့အတူရှင်မမောကလန်လည်းယောဂဝေဒနာကြောက်တယ် မြတ်စွာဘုရားကိုယ်တိုင်တောင်းမှအရှင်ဆုံးသာဟောတဲ့တရားနာပြီးတော့ယောဂဝိနာလေးကြောက်သွားတယ်အဲ့ဒါအများလည်းကြားသိနေကြတယ်ဒီကိုယ်စဉ်တရားမနာကောင်းပါလေသူကမနာအားရစရာကောင်းပါလေအခုနေမကောင်းတိုင်းမသာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီယုံကဒီမှာကသဘာကြီးယောဂပြောက်ပုံလေးဟုတ်လားကိုယ်မှာကိုယ်စဉ်တရားတွေကောင်းကောင်းမရှိနိုင်အောင်တော့ဗောလေဒီမှာကသဘာကြီးယောဂပြောက်ပုံလေးဒီ ရှင်မောဂလယောဂပြောက်ပုံနဲ့မြတ်စွာဘုရားကတရားနာပြီးယောဂပြောက်ပုံနဲ့ရှင်စုံနာတရားဟောနေပုံနဲ့အဲ့ဒါတွေသိတဲ့မှားပြီးအာရုံပြုလိုက်ရင်ပီတိတံမိုးစဉ်တွေဖြစ်ဖြစ်ဖို့ရအကြောင်းရှိပါတယ်ဒီလည်းဖြစ်ကြတော့ကောင်းပါတယ်သူကမြတ်စွာဘုရားတကယ်တည်းရှင်မကသဗ္ဗကြီးနာထိုင်ပြီးတော့တရားဟောနေဖို့ရှင်မကသဗ္ဗကြီးကတရားနာနေဖို့နေမကောင်းရင်တခါတည်းတရားနာရှင်မောဂလညီနာထိုင်ပြီးတရားဟောနေဖို့ရှင်မောဂလကတရားနာနေဖို့อืม မြတ်စွာဘုရားနာထိုင်ပြီးတော့အရှင်စုံသားကတရားဟောနေဖို့မြတ်စွာဘုရားတရားနာနေဖို့ပိဋိသမုဇဉ်နေအာပိဋိပိဋိတရားတွေပိဋိသမုဇဉ်နေဖြစ်ပြီးတော့လာဖို့အဲ့ဒါတွေပြန်စဉ်းစားလိုက်ညိုကြရတဲ့ကောင်းတယ်နေမကောင်းတယ်တော့ဖြစ်ရင်တောင်းတန်းရဟာတော့ပျောက်သွားကြတယ်အကြောင်းရှိပါတယ်အဲကောင်းပါတယ်အဲဒီလိုစဉ်းစားရုံနဲ့မဖြစ်လို့ရှိရင်အယုတ်ဖာကောင်းတဲ့ပုဂ္ဂိုလ်တွေဒီဘုဇဉ်တွေအယုတ်ခိုင်းပေါ်ယုတ်ပြီးတော့အာရုံပြုပါဠိသက်သက်ယုတ်တတ်တဲ့ပုဂ္ဂိုလ်ပါဠိသက်သက် ဒီဒီသာသာရုံမှာဘလုံးဆွေးယူလို့တော့မကောင်းဘူးအဲအနဲ့ပါပါပါယူရလို့ရှိရင်အနဲ့ပါအဓိပ္ပာယ်ကပြောရရင်တော့ပိုကောင်းတာပေါ့သူကအဲဒါလေးရုပ်ဖားပြီးတော့နှံကောင်းပါလေဒါကြောင့်ဒီမှာနှစ်သိမ့်ရောင်ရဲဝမ်းလည်းမြောက်သည်အဲနှစ်သိမ့်ရောင်ရဲဝမ်းမြောက်တဲ့ဥစ္စာပိဋိတံမို့စဉ်ရုပ်ကောင်းရုပ်သားပြန့်နှံ့စေသည်ရုပ်ကောင်းရုပ်သားနဲ့ဒီကုံလုံးပြန့်နှံ့စေတာဟာလေပိဋိတံမို့စဉ်နဲ့အဲဆိုဆိုရအောင်မယ် နှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ရုပ်ကောင်းရုပ်သာပြန့်နှံ့စေသည်ကိုယ်စိတ်ပေါ်လျက်ကြွတဲ့ခြင်းသည်ကိုယ်စိတ်ပေါ်လျက် မြတ်ပိတိမှားသိဘုဇင်မိကိုယ်စိတ်ပေါ့လျက်ကြွတယ်ထင်နေအကိုယ်စိတ်တွေပေါ်ပါပြီးတော့ကြွတက်နေတယ်လို့ထင်ရပါတယ်ဒီကမှာအဲ့ဒါ တရားထုတ်လို့ပိဋိစီဘူးတဲ့ပုဂ္ဂိုလ်တွေကလက်တွေ့ပေါ်လေဒါတွေကိုယ်တွေပါတွေပေါ်ပါပြီးတော့ဒါတွေသိထင်ကြပါလေလားမနာကိုထင်ကြတဲ့ဥစ္စာတွေပါဒီမတွေ့ဘူးတဲ့ပုဂ္ဂိုလ်တော့မထင်ကြဘူးတွေ့ဘူးတဲ့ပုဂ္ဂိုလ်မှထင်ကြတယ်ကိုယ်တွေပါတွေတွားပြီးတော့တဲ့မယ်ဝိညာဉ်ဟုတ်သိခွန်မှာတော့တချို့ပုဂ္ဂိုလ်တွေတရားထုတ်ရင်ဒီပိဋိတွေအာကြီးဖြစ်လာတော့သူတို့ဘယ်နဲ့ပြောလဲဆိုတော့သူတို့ကိုသူတို့တခါလဲအောက်ကိုမထီပဲနဲ့ကြွနေတယ်လို့ထင်တယ် ကြွနေတယ်ဆိုတော့ဘေးကလူကြီးခိုင်းကြီးစားမအောင်ကြတယ်ငါအခုအောက်ကထိသေးရလားဘေးကပုဂ္ဂိုလ်ကြီးတော့လည်းထိနေတာပါပဲသူ့စိတ်တွေကထင်းနေတာပဲသူ့စိတ်တွေကထင်းတယ်ထိနေပါလေခင်ဗျကြီးกว่าမြင့်ရှိနေငါတော့မသိပဲရှိဒါလာကြောက်နေကြလဲဒီလိုပဲကြီးစားမအောင်ကငါငါနင်းတဲ့ဥစ္စာမြင်းကြီးကိုထိမှထိသေးရလားပေါ်တယ်ပေါ်တယ်အောင်းဝင်တော့သူကဘေးကပုဂ္ဂိုလ်ကြီးတော့ဘုရားဥစ္စာထိနေတာပါပဲကြီးกว่าမင်းတော့ထိနေငါတော့မသိဘူးအောင်းဝင်တယ်သူကကြွတက်တယ်တော့ အဲ့ဒါပိဋိယအနတ်ကိုဆန်းကျင်ပါတယ်သူကနန္ဒနေလို့တဲ့လူကောင်းတဲ့အနတ်ကောင်းတဲ့ဥစ္စာတွေရောက်လို့ရှိရင်အဲ့ဒါပိဋိသမုဇဉ်ဖြစ်နေတာတဲ့အနတ်ကောင်းတဲ့ပိဋိသမုဇဉ်အဲ့ဒီပိဋိသမုဇဉ်ဟာယထာသအနုပါဏတာပိဋိသမုဇဉ်ကသာဥပါရောဟောတိတင်စပဇာနာတိယထာသဥပါဏတာပိဋိသမုဇဉ်ကသာဘာဝနာယပါရိပူရိဟောတိတင်စပဇာနာတိယထာသကျင့်ကြောင်းကြောင်းလည်း အနုပါနာသာပိဋိသံဘုဇင်္ဂါသာမဖြစ်ပေါ်သေးတော့ပိဋိသံဘုဇင်ဥပါတော်အဖြစ်ဖြစ်ပေါ်လာခြင်းဒီဟောတိတိတင်္စာထောကြောင့်ဝိပဇာနာတိသိယောဂီပုဂ္ဂိုလ်ကပိဋိသံဘုဇင်ဘာကြောင့်ဖြစ်လာလဲဆိုတာသိတယ်ပိဋိသံဘုဇင်သူချင်းအကြောင်းတွေသိပိဋိသံဘုဇင်သူချင်းအကြောင်းကဘာလဲဆိုအဲဒီပိဋိပြောင်းလို့ယောနိတော်မသိကာလနှလုံးသွင်းမှုပါပဲပိဋိဖြစ်အောင်ဝိပဿနာရှုမယ်လို့ဝိပဿနာတရားအားထုတ်မယ်လို့သောသောကနှလုံးသွင်းတယ် ဝိပဿနာတရားရှုမယ်မှတ်မယ်ခြေတိုင်းခြေတိုင်းရှုမယ်မှတ်မယ်နှလုံးသွင်းတယ်နှလုံးသွင်းတဲ့အတိုင်းလည်းပဲရှုမှတ်ပြီးတော့နေအဲဒီရှုမှတ်ပြီးတော့နေတာဟာသူ့အကြောင်းပါပဲအဲဒီရှုမှတ်ခြင်းကြောင့်ပဲဖြစ်လာတဲ့ဒီဥစ္စာကတော့အဲဒိဋ္ဌိရင်တရားအာရုံပြုဖြစ်တာတရားအာရုံပြုဖြစ်တာတွေကတော့အဲ့ဒါတွေကတော့အကြောင်းတစ်မျိုးတွေရှိပါသူလည်းယောနိသမတိကာရပါပဲတရားဂုဏ်တွေကြီးညိုပဲပြောင်းနှလုံးသွင်းတဲ့အခါပီတိတွေဖြစ်တယ်တရားဂုဏ်တွေကြီးညိုပဲပြောင်းနှလုံးသွင်းတဲ့အခါပီတိတွေဖြစ်တယ်သူလည်းအကြောင်းတွေရှိပါတယ်အဲဒီယောနိသမတိကာရဟာဖြင့်ပီတိဖြစ်ခြင်းအကြောင်းပဲတဲ့အဲတော့ ပီတိဖြစ်ရင်လို့ရှိရင်အဲဒီယောနိတော်မတိကာရနဲ့ဝိပဿနာကရှုပြီးတော့ရှုလို့ရှိရင်လားရှင်းပါလေလားမြတ်စွာဘုရားနည်းရဲ့ဟောသက္ကရာကတော့သူကပီတိဖြစ်ကြောင်းနေပြထားတယ်နည်းနည်းပါတယ်ဆိုတာပီတိဖြစ်ကြောင်း၁၇ပါးပြတယ်၁၇ပါး၁၇ပါးပြတယ်ဗုဒ္ဓနုဒတိမြတ်စွာဘုရားဤဂုံကိုနှလုံးသွင်းဆင်ခြင်ခြင်းဓမ္မာနုဒတိတရားတော်ဤဂုံကိုနှလုံးသွင်းဆင်ခြင်ခြင်းသံဃာနုဒတိသံဃာတော်ဤဂုံကိုနှလုံးသွင်းဆင်ခြင်ခြင်း သီလအနုတ္တိသီလဂုံကိုနှလုံးသွင်းဆင်ခြင်ခြင်းသာဂာနုတ္တိသွန်ကျဲခြင်းကိုနှလုံးသွင်းဆင်ခြင်ခြင်းစသည်ဖြင့်ပေါ်နေတာဒါတစ်ပိုက်တည်းနဲ့မှရှိရတဲ့အဲဒါတွေတစ်ပိုက်ကိုပြောအောင်သောမုဂ္ဂလိရှင်ဆိုကြအောင်လားယတနာသုံးစုံသီလဂုံသွန်ဘုံအောင်းမိပါအဲဆိုတာယရနာသုံးစုံသီလကုံသွန် စွန့်ပုံအောင်းမိပါယရနာသုံးစုံသီလကုံစွန့်ပုံအောင်းမိပါသို့ယရနာသုံးစုံသီလကုံ သုံးစုံယရနာ၃ပါးရဲ့ဂုဏ်တရားတရားသံဃာယရနာ၃ပါးရဲ့ဂုဏ်ဒါ၃ခုပေါ့သီလဂုဏ်နဲ့မိမိသီလဂုဏ်သွန်ဘုံနဲ့သွန်ကျဲပေးကလှူဒါန်းပေါ့အဲ့ဒါ၅ခုအဲ့ဒါအကြောင်း၅ပါးပဲဒါပိဋိပင်အကြောင်း၅ပါးပဲယရနာ၃ပုံဘုရားဘုရားတရားသံဃာယရနာ၃ပါးတဲ့ကမြတ်စွာဘုရားကြီးဂုဏ်တွေအောင်းမိပါတဲ့ဗုဒ္ဓနုတ္တိ

ယူပကာယဂုံရှိတယ်နာမကာယဂုံရှိတယ်အဲဒီဂုံတော်တွေကိုနှလုံးသွင်းရမြတ်စွာဘုရားပါရမီဖြည့်ကျင့်စဉ်ကဘုရားအလောင်းတော်ဖြစ်စဉ်ကကြည်ကြံခဲ့တဲ့ဟာတွေသရိယဂုံတွေခေါ်တယ်အဲဒါတွေလည်းကိုတတ်သိတဲ့မြတ်ပေါ်ဆင်ញင်လိုက်လို့ရှိဒါလည်းပဲဒီတိဖြစ်တာမှန်ကောင်းတယ်ဒီတော့မြတ်စွာဘုရားယူပကာယဂုံနဲ့ယူပကာယဂုံနဲ့မြတ်စွာဘုရားဤတင့်တော်တော်မူဖို့အဲယောက်ျားများပုဂ္ဂိုလ်များတို့၏ လက္ခဏာကြီးငယ်တွေနဲ့ပြည့်စုံပြီးတော့ရောင်ကြီးတော်60တွေနဲ့ပြည့်စုံပြီးတင့်တယ်တော်မူကိုအဲ့ဒါကတော့မှန်ပြီးတော့သင်ញမ်းပါဘူးဘုရားကလည်းဘယ်သူမှတူဘူးတာမဟုတ်တော့စာရဲကပါတယ်မှန်သင်ញမ်းပါလေဒါတော့မြင်နာမကာယကုံနာမကာယကုံဆိုတာကတော့ကိလေသာကျင်းပုံသစ္စာလေးပါးသိပုံစသည်ပေါ့အဲ့ဒါလေနာမကာယကုံအဲ့ဒါကတော့ကိုယ်တိုင်မတူဘူးတော့လည်းပဲတရားတွေအပြင်တော့တွေ့တာဒါတရားထုတဲ့ပုဂ္ဂိုလ်တွေက တရားပြည့်စုံတဲ့ခါကာလကြံကိုယ်မှာကိလေသာကင်းတယ်လို့မြတ်စွာဘုရားကျင်းတယ်ဆိုတာသိတယ်ကိုရှိကမသိဘူးသားတွေသိတယ်လို့ပဲမြတ်စွာဘုရားအလုံးစုံသိတယ်ဆိုတာဒါတွေကတော့ကိုယ်တိုင်တွေ့သိနေတယ်လို့ဥစ္စာတွေကတော့အဲဒီဂုဏ်တွေကိုသင်ရမှာပါအဲဒီဂုဏ်တွေစရိယဂုဏ်တွေဘုရားလောင်းတော်ကြည်ကြံခဲ့ဂုဏ်တွေကိုသင်ရင်မယ်ဆိုလို့ရှိရင်မြတ်စွာဘုရားဟာလေးတင်ရှင်တဲ့ကဘာတသိမ့်တဲ့ကာလတုန်းက သူမေတာဆိုရက်အမျိုးသားတွေဖြစ်ခဲ့မျိုးအချင်းဇမနာမျိုးကိုလည်းသူမေတာဆိုဇမနာမျိုးအများလဲပြီးတော့ဒီသီးတာပါပဲသို့တော်လည်းအခုဣတိတာမိုးရှင်ဖြစ်ဖို့ရတယ်ဘုန်းကြီးကနည်းနည်းလေးပြောမလို့နည်းနည်းတော့မပြောဘူးနည်းနည်းပြောရင်လည်းမပြီးဘူးဥစ္စာတွေအဲဘုရားလောင်းဇာဝတ္ထုတွေလျှောက်ပြောနေပဲပြီးနေတဝါသုံးလုံးဟောလို့တော့ပြီးမှမဟုတ်သူကအများကြီးပဲဒီတိုင်းနေတဲ့ဟောလို့ကမပြီးဘူးသူကအများကြီးရှိတယ်ကြီးဥစ္စာတွေအများကြီးရှိပါတယ်အဲသူမေတာဆိုတဲ့ အမျိုးသားလေးဖြစ်ခဲ့သူမိဘတွေကငယ်ရွယ်စဉ်မှာပဲဆုံးသွားပစ္စည်းဥစ္စာတွေကလည်းပဲကြရေပေါင်းများစွာကျွယ်ဝပြည့်စုံအဲကြရေပေါင်းများစွာကျွယ်ဝပြည့်စုံပြီးတော့နေတဲ့ပစ္စည်းတွေသူမိဘတွေဆုံးပြီးတော့သွားဆုံးသွားတဲ့အခါကာလကြတော့အဲဒီအဲဒီသူပစ္စည်းတွေကိုပစ္စည်းတွေဘာနာရင်းဖြစ်တဲ့ပုဂ္ဂိုလ်ကသူ့ကိုသိရင်တင်ပြတယ် အဲအရှင်သူမိတာသူတို့သားလေးတိုင်းမိဘတွေဆုံးသွားကုန်ပြီ၊ကွဲကုန်ပြီအဲသမီးပါတွေအမွေနှစ်တွေကိုအသင်အဲလက်ခံပြီးတကရာသားတွေကိုသင်စီမံဖို့ရခံခွဲဖို့ရပဲအဲဒီဟာတွေကိုရှင်းတင်ကြပါမယ်ဆိုပြီးရှင်းတင်ပြပစ္စည်းတွေကိုလိုက်ပြပန္နာလိုက်တယ်မှာဒါကသင်သင်ဖေလက်ထက်မှာ တိုးပွားတဲ့ဒါနာတွေပဲဒါကအသင်အဖိုးလက်ထက်ကဒါနာတွေပဲဒါကအသင်အဖိုးရဲ့အဖေလက်ထက်ကဒါနာတွေဒါကအသင်အဖေရဲ့အဖေလက်ထက်ကဒါနာတွေစသဖြင့်တခါလဲကြောက်ပြီးတော့သူကရင်းနေရှိတာဘူးအဲသူဘသူလက်ထက်ကပြည်စီဘသူလက်ထက်ကပြည်စီဘသူလက်ကပြည်စီတွေတခါလဲ80တိုင်အောင်သူစဉ်းမှတ်တမ်းရှိတာဘူးအဲ့ဒါတွေလိုက်ပြီးတော့ပြရတယ်သူမိတာသူ့သားကစဉ်းစား ပစ္စည်းကိုစုဆောင်းတဲ့ပုံကိုယ်တွေတော့မရှိကြဘူးပစ္စည်းတွေကတော့ရှိနေတယ်ပစ္စည်းစုဆောင်းတဲ့ပုံကိုယ်တွေကစုဆောင်းစုဆောင်းပြီးတော့သူတို့လည်းယူလည်းမသွားနိုင်ကြဘူးဒါတွေသူသုံးမယ်သူဆွဲမယ်ဆိုပြီးတော့ဒီပစ္စည်းတွေကိုစုဆောင်းကြတယ်မရမကရအောင်လို့တားပွေပြီးတော့စုဆောင်းကြတယ် သူစောင်းပြီးတော့သူတို့လည်းမရှိကြတော့ဘူးဒါတွေလည်းသူတို့လည်းယူလည်းမသွားနိုင်ကြတော့ဘူးဒါတော့သင်သမစုစောင်းပြီးတော့ထားတာတွေကိုယ်တိုင်နဲ့ယူမသွားနိုင်တော့ဒါသူဆုံးရှုံးနေတာလားပဲငါတော့ဖြင့်ဒီပစ္စည်းတွေယူသွားမှဖြစ်တော့မှာပဲဒီစဉ်းစားတယ်ဘယ်ပုံပဲနည်းယူသွားမလဲဆိုရင်ဒါတွေငါသွန့်လွတ်သူတန်းပြီးတော့ငါတော့ထွက်ရသေးရာပြုမှပဲလို့ဒီစဉ်းစားတယ်ဘာကြောင့်လဲဆိုတော့ကျင်း

ဒါတော့အိုရတဲ့တရားရှိရင်မအိုရတဲ့တရားဟာလည်းရှိရမှာပဲနာရတဲ့တရားရှိရင်မနာရတဲ့တရားပိရတဲ့တရားရှိရင်မပိရတဲ့တရားလည်းရှိရမှာပဲကိုရင်းနာခြင်းသိခြင်းကင်းတဲ့တရားငါရှာမယ်လို့သူစဉ်းစားတယ်အဲ့ဒါဟိုခုကာလလို့ဘုရားဘာသာစာဥတွေပါတနေကြီးစဉ်းစားတာမဟုတ်ဘူးသူပင်ကိုညာနဲ့စဉ်းစားတာခုကာလဆိုရင်ချင်းစဉ်းစားအလွယ်သားပေါ့သူကဟိုမှာကျမ်းစာဥတွေအများကြီးရှိတာပဲမြတ်ဟောတာပြောတာကြားနေရအလွယ်သားပဲဒါပေမဲ့လို့အခုတွေလွယ်လုံးအားကြီးတော့တရားမစဉ်းစားကြဘူး လူဝဲလွန်းနေတာနဲ့အဘောဘောအောင်မင်းနေကိုတို့ကတကယ်တည်းဘယ်သူမှပြောတာဟောတာမဟုတ်သူသင်္ကိုညာနဲ့စဉ်းစားတာသင်္ကိုညာနဲ့อืมဝိညာဉ်နာရင်သင်္ရင်တရားတွေကင်းရသေးတဲ့နိဗ္ဗာန်တရားငါရှာမယ်လို့သူစဉ်းစားပြီးတော့ဒီပစ္စည်းတွေကိုတခါတည်းအကုန်လုံးစွန့်လို့တာစွန့်လို့ပြီးတော့သူတော့ထွက်ဒါရတော့တော်တဲ့ရောက်တဲ့အခါမှာလဲပေါ်ပေါ်ဆားဆာမဟုတ်တခါတည်းတရားနှလုံးသွင်းအားထုတ်လို့ကြီးကလည်းပဲဒီတရားလုံးက ပါရမီတွေတော်တော်ရှိလာပုံတော့ရတယ်။အော်လို့တော့သူခုနှစ်ရက်အတွင်းမှာဇံပင်ကြီးတွေရတယ်ပြောတာပဲ။ခုနှစ်ရက်အတွင်းဇံပင်ကြီးရတယ်ဆိုတော့နည်းနည်းမဟုတ်ဘူးပေါ့။အခုကလာခုနှစ်ရက်မပြောနဲ့တယ်ပဲအားထုတ်လည်းဇံပင်ကြီးတွေမရနိုင်လို့ကြရတယ်။ဟိုမှာသူခုနှစ်ရက်အတွင်းရတယ်ပြီးတော့ကိုယ်တော့ကစာအုပ်တွေပါတယ်ရှိတာမဟုတ်ဘူး။ဇံပင်ကြီးတွေကဘယ်လိုအားထုတ်ရမလဲလို့စာအုပ်ကြီးနဲ့ဆက်သွားတာမဟုတ်ဘူး။သူဆရာသမားလည်းရှိတာမဟုတ်သူကသူစိတ်ကူးပြီးအားထုတ်တာ။အဲ့ဒါနဲ့တခါခုနှစ်ရက်အတွင်းဇံပင်ကြီးတွေရတယ်ဆိုတော့သူအနာထူးတဲ့ပုဂ္ဂိုလ်ဟိုတော့ကလည်းထူးပါတယ်ဒါဗျာဒိနေရတယ်ဘူးလား။ဟွန်း ကြာရင်းညာတွေအဲဇံပင်ရှင်နဲ့မွေးလျော်ပြီးတော့နေတော့ဒီနေ့သောအခါကာလကြတော့အဲဒီခါမှာဒီပင်ကရနဲ့ဆောဆရာကလည်းပွင့်ပြီးတော့လာတယ်ဒီကရနဲ့ဆောဆရာပွင့်လာလို့ဒီနေ့သောအခါကာလမှာသစ္စာတရေအစွန်ဖျားကြတဲ့တိုင်းနိုင်ငံတစ်ခုကပေါ်တယ်မျိုးတစ်ခုကရာမဝတီဆိုတဲ့မျိုးတစ်ခုက အဲဒီမျိုးကနေပြီးတော့လူတွေကမြတ်စွာဘုရားပြင့်ဖိတ်ပြီးတော့ကိုသွန်ပြကြမလို့မြတ်စွာဘုရားအဲသွန်ကကြမလို့သွန်ကကြဘူးရလမ်းကမကောင်းတာလည်းလမ်းပြင်နေကြနာသွန်ဒီကိုတည်းရှိပါလိမ့်မယ်ခြေတုံးကလမ်းပန်းဆိုတာသိကောင်းတာမဟုတ်ဘူးအခုမှလမ်းမနေရကောင်းတာအဲသွန်ဒီကိုတည်းနဲ့ပြီးတော့လည်းဒီအသွန်များမျိုးဆိုတော့တုံတန်ယုံမျိုးနဲ့တူပါတယ်အဲဒီလမ်းပြင်နေကြ သူမေရာယသေးကလည်းပဲသူကဇံပင်ရှင်နေနဲ့သူကကောင်းကင်နေပြီးတော့ဟိုသွားပြီးသွားသူကအကြောင်းကိစ္စအလျော်တော့သွားနေတာပဲဒီနေ့သွားတော့ဘူးအောက်ကသူသူနဲ့တန်ကြတော့သူကအထက်ကကောင်းကင်ဆင်းအောက်ကဆင်းလာပြီးတော့လူတွေမေးတယ်အဲ့နဲ့တော့မင်းတို့ဘာလို့ကြလဲလဲတင်းတာသူသူနဲ့ဘာလို့ကြတယ်လဲလို့ဟာအခုလောကမှာဘုရားပွင့်တယ်ဘုရားပွင့်တယ်ဘုရားပွင့်တယ်ကြတာနဲ့တခါတည်းပြီးတော့မေ့ပါသူကပီတိဖြစ်တယ်သူက တရားပွင့်တယ်ဆိုတာဟာဒါကြားရတယ်ဒါပီတိဖြစ်တယ်သူတော်ကောင်းပုဂ္ဂိုလ်တွေကဒီလိုဘုရားတို့တရားတို့ဒီလိုဥစ္စာတွေကြားလို့ရှိရင်ပီတိဖြစ်တယ်ဘုရားသာမန်ကြားတာတော့လည်းမဖြစ်ပေဘူးဒီကဘုရားပွင့်တော်မူတယ်ဆိုတော့ပီတိဖြစ်တာပေါ့ဘုရားလာလည်းပဲမေဖို့နိဗ္ဗာန်ကိုလိုလားတဲ့ပုဂ္ဂိုလ်တွေတရားကျင့်ကြအားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေဟာအဲမေဖို့နိဗ္ဗာန်ရရရောက်ဖြစ်တဲ့တရားတွေကို

အဲသူတို့မြို့ကိုဆုံးမကြဘူးတဲ့အဲဒါဆုံးမလားမကောင်းလို့ပြင်းနေကြတယ်ဒီမှာသူမိရာရဲ့တွေကအဲလိုဆိုလို့ရှိရင်ငါလည်းဒီထဲမှာကုသိုလ်ကောင်းအောင်မှာပဲသူ့လည်းပဲနေရာတစ်ခုပေးပါဦးကျွန်တော်လည်းနေရာတစ်ခုပေးပါကျွန်တော်လည်းပဲလမ်းပြင်နေပါလေသူမိရာရဲ့တွေကပြောတာအဲတော့လူတွေကစဉ်းစားတယ်ဒီပြည့်ကြီးကတကိုးကြီးတယ်လေသူက ဒီသေးကြီးကသူကောင်းငင်နဲ့ပြန်တယ်တကူကြီးပြီးတော့ဒီသေးကြီးအတွက်တော့ကဆက်ဆုံးညာပေးကြပြီသူတော့လွယ်လွယ်တကူနဲ့ဆိုလွယ်လွယ်လေးပြီးတော့မှာပါပဲဆိုတော့ကျွန်းပွက်တွေတခါလဲသူ့ပဲဆိုနေမကောင်းဆုံးညာသူပေးတာပဲလူကြီးလူကြီးကတော့တော်တော်တက်တာခါတဲ့လူတွေပဲသူတို့ကုသိုလ်ဉာဏ်ရအောင်မလို့ဘူးသူအဲသက်သာခံတဲ့လူတွေအဲဒီသေးကြီးကသူတို့မျိုးတဲ့အတိုင်းမဟုတ်ဘူးဒီကြီးကလည်းပေါတူးနဲ့တောင်းနေယူပြီးဒီကလား သူကကြီးကားလို့ပဲလောက်တာပဲတကိုးနဲ့လောက်လိုက်ရင်တော့ဖြစ်တာပေါ်လေဒီနေရာတွေအကုန်လုံးရှင်းွက်တွေပြောက်ပြီးတော့ကိုအဲအောက်တွေ့တဲ့မြေတွေဖြစ်စေပဲတွေဖြစ်စေစသည်ဖြင့်တကိုးဆိုတာဘာလဲလို့ရပါတယ်အမြဲတမ်းနာမရတယ်ခဏတော့ရတယ်သူကအမြဲတမ်းအစ်စ်တော့ဖြစ်ဘူးသူကအတုပါခဏတော့ရတယ်ဘာနဲ့တူလဲဆိုတော့မျက်နဲ့နဲ့ခက်တူနေတူပါရဲ့ဥစ္စာတကိုးကလည်းပဲစောယုံတော့ဒုက္ခလို့ရပါတယ်ဒါဟိုအမြဲတမ်းတော့ဒုက္ခလို့မရဘူးအဲ့တော့ အဲ့လိုလုပ်လို့ရပါတယ်ရပါမယ်လို့ဒါကို तू ကမသုံးဘူးဘာဖြစ်လို့လဲဒီလိုလုပ်လို့ရှိရင် तू ကကုသိုလ်ရခြင်းလုပ်တာကိုဒါကုသိုလ်သိနေရဘူးဟောဒီဥစ္စာလွယ်လွယ်လေးဟာကိုကုသိုလ်သိဖြစ်ခြင်းအဲ့တော့ကုသိုလ်ရအောင်ကာယကံကုသိုလ်တွေအဲထိရောက်ဖြစ်အောင်ကိုယ်တည်းကဒီခန္ဓာကိုယ်ကြီးဟာဘာမှအသုံးမကျတဲ့တရားကိုအနိစ္စဒုက္ခအနတ္တတော့သိကျင်ပါလေသိမယ်ရသေးရဒီမှာဆရာတရားလည်းမနာရသေးဘူးသူသံပင်ကျင်တာရနေတာ အဲတော့ဒါအနိစ္စဒုက္ခအနတ္တတွေတော့သူဆင်ခြင်တဲ့ရှင်မှာဆင်ခြင်ရမယ်အဲဒီဩရနာရပေရတဲ့ကိုကြီးတို့ဒီလိုတော့ပြီးမှာပဲဩရနာရပေရတဲ့ကိုကြီးဒီကိုကြီးကဒီနေ့ကျရင်ဦးသေးပြည့်စုံသွားမှာပဲအဲတော့ဒီကိုကြီးတွေကနေပြီးတော့အဖို့တန်တဲ့ကုသိုလ်တွေထုတ်ယူမယ်ဆိုတဲ့အနေနဲ့တခါတည်းကိုပင်မခံပြီးတော့ကိုကြီးလက်ရောက်သူကဆောင်ရတာကိုညီများလိုပဲမြည်ကြီးသူ့တောင်းတဲ့တခါတည်းဖမ်းလောက်လိုလုံနေတာပဲလုံနေတော့ သူ့မကောင်းဆုံးနေရာပေးထားသူများလူတွေအများကြီးဝိုင်းလို့တော့သူများနေရာတွေတော့ပြီးတာပေါ့သူရေသေးကြီးပေးထားတဲ့နေရာကအဲရေသေးကြီးရထားတဲ့နေရာကလည်းမကောင်းဆုံးနေရာကလည်းဖြစ်သူတယောက်တည်းလုံနေတော့ဘယ်ပြီးနေလဲနေရာမပြီးနေရာမပြီးတာလည်းခါကောင်းကောင်းနေတယ်သူပြီးလို့ရှိရင်သူသိတဲ့နေရာသွားကျင်လည်းကောင်းမယ်မပြီးတော့ဖျားကြွလာပြီးတောင်သူကဒါလောက်အောင်လုပ်ကြည့်တယ်တင်းလုံးညာလို့တခါတည်းညာအိယာဘုံပေါ်ပါဦးရေသေးတခါတည်းအဲ့ဒီမှာရေကိုရတယ်အဲသူဖို့နေတော့မပြီးသေးဘူးတဲ့

အဲသံဃာတော်လေးသိန်းနောက်ပါသံဃာရာသာရဟန္တာတွေကြီးတဲ့ပဲဖြစ်မှာပါပဲ။ညာနာသံဃာတော်လေးသိန်းနဲ့မြတ်စွာဘုရားကကြွားပြီးတော့လာတာ။အဲ့ဒါကြည့်လို့ကြကောင်းမှာပေါ့နော်။တပီတန်းကြီးမြတ်စွာဘုရားကလည်းပဲဘုရားဖြစ်လို့ဘုရားကြီးယုံအင်္ဂါလက္ခဏာတွေနဲ့တင့်တယ်ဆိုတာကြွားတယ်။ရောင်ကြီးတော်၆တွယ်တွေနဲ့ကြွားပြီးတော့နောက်ကသံဃာတော်တွေကလည်းပဲ ရှင်သာရိပုတ္တရာရှင်မောဂရံတို့လိုလက်ရရန်လက်ဝဲရန်အဲမဟာသာဝကတွေဧကသာဝကတွေမဟာသာဝကတွေနဲ့တကွယဟနာတွေနောက်ပါတယ်တပိယရာကြီးတခါတည်းကြွပြီးတော့မနာကြီးညိုစရာကောင်းမှာပေါ့ခုကလာတောင်မှသတ္တရရသင်္ဃာတော်တွေတခါတည်းသင်္ဃာယုံကြီးညိုဝဲကြွလာလို့ရှိရင်မနာကြီးညိုစရာကောင်းတယ်ခုကလာတော့အကြီးညိုရတဲ့ပုဂ္ဂိုလ်တွေမှာကြီးညိုစရာကောင်းတယ်မကြီးညိုရတဲ့ပုဂ္ဂိုလ်တွေတော့လည်းချုပ်ခဲ့ရင်ခဲ့ရပြီးတော့ဒါလည်းရှိတာပဲအဲကြီးညိုရတဲ့ပုဂ္ဂိုလ်တွေဖုံးပါဆိုရင် သတ္တရတခါတည်းပင်ပင်မွတ်မွတ်ဒီသိခါဘုံနဲ့အညီကြွားပြီးတော့လာညှို့ကြမ်းတာကောင်းတယ်လို့ဟွန်းအဲဒီတော့ကမြတ်စွာဘုရားနဲ့ကရဟန်းတော်တွေကြွလာတယ်ငါညှို့ကြကောင်းမှာပါလို့အဲဒီမှာလူတွေရောနတ်တွေရောပူဇော်ပြီးဒီကလာပြင့်လာကြတာပေါ့သူမိသားရှင်ရဲ့သေးကသူလာသူ့နေရာကမပြီးသေးဘူးမြတ်စွာဘုရားကြွလာပြီအဲဒါကြွလာတော့ ဒီတိုင်းဆိုလို့ရှိရင်ငါးနေရာမပြီးသေးဘူးတဲ့ဒီမှာကျွန်းနေရည်တွေလည်းရှိတယ်တဲ့မြတ်စွာဘုရားကျွန်းနေရည်တွေဆင်းသွားတော့မှာပဲဒီမြတ်စွာဘုရားကျွန်းနေရည်တွေတော့မဆင်းသေးဘူးဒီတော့ဒီငါးကိုဟာကိုတရားတရားအဖြစ်နဲ့ခင်းပြီးတော့ထူလိုက်မယ်ငါဒီတဘောကဒီတသက်ကိုသွန့်ပြီးတကားလားထူလိုက်မယ်တဲ့ရည်ရွယ်ပြီးတော့တကားလားသူသူဟိုရင်

ကျွန်းနေရည်တွေကိုဆင်းတော်မူပါနဲ့ဆိုပြီးတော့သူကြောက်တာ။ဒါဒီဒီဒီကိုယ်ဝေကုတော်မဟုတ်ဘူး။နာကြီးတဲ့ကုတော်အဓိကာရကိုလုံလုံကဲကဲပြုတာ။လုံလုံကဲကဲပြုတဲ့ကုတော်ကောင်းမှုပဲတဲ့ကွာ။ဘုရားလောင်းများကြားရရတော့ဒီလုံလုံကဲကဲပြုတဲ့ကုတော်ကောင်းမှုတစ်ခုခုရှိရတယ်။ဒါသေးသေးကိုယ်ဝေမဟုတ်ဘူး။နည်းနည်းမြတ်စွာဘုရားနဲ့တကွာ၄သိန်းတဲ့နင်းမသေးသေးဘူးလား။ပြေုံပဲကမလဲပြေးသွားမယ်ကွာ။ပြေးတော့ပြေးကုန်မယ်။ ဟိုနည်းနည်းပါးပါးမြင်တော့အရောက်ကြည့်တယ်တော့အောက်မိကြပြေဦးမယ်လို့ဒီမှာတခါတည်းအင်္ဂါတော့၄သိန်းနဲ့တကွာတခါတည်းနောက်ကတက်နင်းလိုက်မယ်ဆိုရင်ပြေးဖို့ရပေါ့အဲ့ဒါဒီသုံးရာရေးပြီးလဲပြီးတာပေါ့ဒီလိုနင်းပြေးမယ်ဆိုတာဒါပြီးပြီမဲ့လည်းပဲပြေးရင်လည်းပြေးပြီစီတော့ဆိုပြီးတော့စွန့်ပြီးတခါတည်းလူကအသက်ပါစွန့်ပြီးလူလိုက်တာဒါသေးသေးကူးကူးမှမနာကြီးကျယ်တဲ့ကောင်းမှုပဲအဲဒီတော့စွန့်ပြီးတော့လူရင်သူ့ပြေးတဲ့နဲ့ဘယ်လိုဖြစ်သလဲဆိုရင် ငါတဲ့သူများတဲ့ထူးတယ်တရားရင်းဟူသောခွန်အားတွေငါမှာသူများတဲ့ပို့ပြီးတော့ရှိတယ်လို့ဘုရားတွေတရားတရားတလောက်မရှိကြဘူးငါတရားတရားကောင်းငါဟာလုံးလဝူရိယကောင်းသူများတဲ့လောက်ဝူရိယမကောင်းဘူးငါတတိကောင်းတယ်သူများတဲ့လောက်တတိမကောင်းဘူးငါသမာဓိစိတ်တည်ကြည်မှုဟာသူများတဲ့ပါပဲ အဲပညာတွေဘယ်တော့မကောင်းကြဘူးငါဟာစူးစမ်းစီရင်မှုပညာတွေလည်းပဲပြည့်စုံတယ်ပညာတွေသာလည်းအားကောင်းတယ်ဒါကခွန်အားကြီးငါ့ဟုခေါ်တယ်တော့တရားတတိသမာဓိရာတတိသမာဓိဝိရိယအဲတရားသတိနေဝိရိယတရားဝိရိယတတိသမာဓိပညာအဲဒီသင်္ကေတ၅ပါးဘုံ၅ပါးဆိုတာကခွန်အားကြီး၅ခုရေးကြည့်ပါလေကုသိုလ်ရေးဘက်မှာဒီခွန်အားကြီးကရေးကြည့်တယ် လောကဘက်မှာတော့ကာယဗလတွေအရေးကြီးတာပေါ့ကာယဗလကိုခွန်အားကောင်းလို့ရှိရင်အလုပ်လုပ်ရင်လည်းပဲထားတယ်သူများတဲ့သူသူရှင်လုပ်နိုင်တယ်အဲတူးနဲ့တူးနဲ့ရန်ဖြစ်ကြအောင်တော့အဲထိုးလိုက်မယ်ပုတ်လိုက်မယ်တလိုက်မယ်ဆိုရင်ကာယဗလအားကောင်းတဲ့ပုဂ္ဂိုလ်နိုင်တာပဲဒါတော့ပြင်ကိုခွန်အားအေးတရားပဲကုသိုလ်ပဲကြတော့အဲ့ဒီကိုခွန်အားကသုံးချက်လို့မရဘူးဒီတရားအစရှိတော့သူတော်ကောင်းတရားခွန်အားတွေကမှသုံးချက်လို့ရတာအဲ့ဒါအရေးကြီးတယ် တခါကတခါကဘုန်းကြီးတော်ကသာရိယတခါတယောက်ကကြောက်ဒါပြီးတော့ရဟန်းခံနေတယ်ဗျာရဟန်းကြည့်နေတယ်ဒီကွာရဟန်းခံတာလိုလဲမဟုတ်မင်းခွန်အားဗလားလိုတယ်ခွန်အားဗလားကောင်းပါရဟန်းခံလို့ဖြစ်တယ်ပြောတာဒါပြီးတော့ဗျာခွန်အားဗလားကောင်းပါလေဘယ်သူနဲ့ပတ်ရတာဒါပြီးတော့တတ်မယ်ခွန်အားဗလားသိကောင်းတယ်မဟုတ်ဘူးကွာအဲ့ဒီကိုခွန်အားမဟုတ်ဘူးမင်း ဒါအစယူတဲ့ခွန်အားတွေလူတာလူပြောတယ်ဝင်ဟုတ်တယ်ညာပြုတယ်ဆိုတာလည်းပဲသရာတရားအရေးကြီးတယ်သရာတရားကောင်းမှသရာတရားမကောင်းသင်္ကန်းဝုတ်ပြီးတော့ကြာတောက်တုတ်တွေလျှောက်လို့လို့ရှိရင်အဲ့ဒါဉာဏ်မကြဘူးသူကအဲသရာသရာနဲ့အလားတူပဲဝိရိယလည်းပဲအားကောင်းမှတတိတော်သမာဓိရဲ့ပညာတွေလည်းအားကောင်းမှဘယ်မှသူသာသနာကြီးပွားတာအရေးကြီးပါတယ်သူကခွန်အားတွေအခုသုံးမရရဲ့ပြစဉ်းစားတော့သရာအစယူတဲ့ခွန်အားတွေဟာ ငါမှသူများတဲ့ပို့ပြီးတော့ထူးကြတယ်ကောင်းတယ်သူတစ်ပါးတွေခွန်အားမရှိကြဘူးအဲ့တော့ကျင်းတဲ့ကြိုင်နဲ့ကြနေတဲ့လူတို့စုဆိုပါတော့ဥပမာကျင်းတဲ့ကြိုင်နဲ့ကြသောက်ကဘာတို့ဘာတို့ပေါ့လေလူတို့စုပြီးသွားရတာမတော်တဆအဲ့ဒီကျင်းကျင်းတဲ့ကြိုင်နဲ့ရောက်သွားအားနေတဲ့ပုဂ္ဂိုလ်တွေကမတက်နိုင်ကြဘူးအားကောင်းတဲ့ပုဂ္ဂိုလ်တွေကတော့ခုန်တက်လိုက်မယ်ဆိုရင်ရအားနေတဲ့ပုဂ္ဂိုလ်တွေကမတက်နိုင်ကြဘူးဒီလိုဖြစ်နေလို့ရှိရင် အားကောင်းတဲ့ပုဂ္ဂိုလ်ကကိုလိုလဲလို့ကိုတယောက်တည်းခုံတက်သွားလို့ရှိရင်ပြင်းလားကိုနဲ့လာတဲ့ပုဂ္ဂိုလ်တွေမငဲ့ညာရရောက်မှာပဲဒါတော့ကအဲ့ဒီအားကောင်းတဲ့ပုဂ္ဂိုလ်ကအားမကောင်းတဲ့ပုဂ္ဂိုလ်တွေတွဲပြီးတော့ရင်လည်းပဲတင်ရမယ်အကုန်လုံးတင်ပြီးတော့မှသူတခါလဲအတူတူအဲလွံ့မြောက်ပြီးတော့သွားအောင်လို့သွားရအောင်ဒါမှမဟုတ်ရင်လည်းကိုပေါ်တက်ပြီးတော့ဘောကနေပြီးလွံ့မြောက်လွံ့မြောက်ကြောင့်တဲ့ပုဂ္ဂိုလ်တွေကိုကဲတင်ရမယ်ဒီနည်းနည်းနဲ့လောက်ရဒီလိုမလုပ်ဘဲနဲ့လေးလေးရှုပြီးတော့ကိုယ့်တကိုယ်လို့ရုံးထွက်သွားလို့ရှိရင်ဒါဟာသူက မငဲ့ရရောက်တာပါအညာရောက်တာပါအဲ့ဒါလိုပဲသူကစဉ်းစားလောကထဲမှာတ attva တွေကငါလိုတရားဝိရိယပရိသမารိပညာရိဥပခွန်အားတွေမရှိကြကြဘူးတဲ့မရှိကြကြတဲ့သူတို့ကိုယ်တိုင်တော့ဖြစ်ရင်ဗာမယဝဆင်းရလုံးမရလုံးနဲ့ကြောင်းတရားကိုထွက်ချမယ်ဆိုရင်ချမ်းမချနိုင်ကြဘူးအဲ့တော့ငါဟာခွန်အားကောင်းတဲ့ပုံငါကိုယ်တိုင် သံဃာဝဇင်းကလုံးမြောက်လုံးမကြောင်းတရားတွေရှားမယ်ဆိုရင်ဖြစ်နိုင်တယ်အခုကြွလာတဲ့ဒီပင်နာမြတ်စွာဘုရားအားလည်းပဲငါလိုပဲသရာအစရတဲ့တရားတွေနဲ့ပြည့်စုံလို့သူ့ကိုယ်တိုင်ပဲတရားတွေရှားလို့သူ့ကိုယ်တိုင်တွေ့ပြီးတော့တတ္တဝါတွေသံဃာဝဇင်းကလုံးမြောက်လုံးမကြောင်းတရားတွေဟောတယ်ဟောပြီးတကလည်းကဲတင်တော်မူတဲ့ပြီးတော့ငါလည်းပဲတရားဖြစ်ရောက်အားထုတ်ပြီးတော့တတ္တဝါတွေကဲတင်တယ်လို့ဒီလိုနှလုံးသွင်းတယ်အကယ်၍

ကျိုးမြောက်တဲ့ဖြင့်ကိန်းပဲကျိုးရှိရမည်ပုဂ္ဂိုလ်အားကောင်းမှသိနေတဲ့ပုဂ္ဂိုလ်ကိုယ်တကိုယ်တည်းလွတ်မြောက်သွားအားထုတ်လို့ဘာအကျိုးရှိမလဲသဗ္ဗညုတံဘောဘူးနေတဝတန္တာရေသံသရိဝကံသဗ္ဗညုတံသဗ္ဗညုဘုရားဖြစ်သောပါဘူးနေတဝရောက်အောင်အားထုတ်၍သရိဝကံ နတ်နဲ့တကွာသောလူအပေါင်းကိုတန်တာရေသံတံမြေဝစီမအကူမြောက်စီပြီအံငါဘုရားဖြစ်ကြောင်းအားထုတ်ပြီးတော့ဘုရားဖြစ်တဲ့ခါကာလကြတော့ဝိနည်းတတ္တဝါတွေကိုသံဃာဝစီရကလွမြောက်စီမယ်လူရောနာရောဝိနည်းတတ္တဝါသံဃာဝစီရလွမြောက်စီမယ်တကြီးရပြီးတော့သူဘုရားဖြစ်ပွားသိညွတ်တာကိုဘုရားဖြစ်ပွားသိညွတ်သိညွတ်ပြီးတော့မြတ်စွာဘုရားကိုကြောက်တာ ပြီးတော့မြတ်စွာဘုရားကလည်းကြည့်ပြီးတော့ရသေးကြည့်လိုက်တော့သုံးလောကလည်းပဲဘုရားတော့ဒီဒီလက်ဖြစ်မှာပါပဲဒါပေမဲ့လည်းအဲ့ဒီမှာစဉ်းစားဆင်ခြင်လိုက်တော့ဒီရသေးဟာသာမန်ပုဂ္ဂိုလ်မဟုတ်ဘူးနောင်လေးပင်ခြေကဘာတသိန်းကြာရောက်တဲ့အခါကာလကြလို့ရှိရင်ဒီရသေးဟာဂေါရမအမည်ရှိသောသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားငါကဲ့သို့သောဘုရားဧကံဖြစ်မဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ဟာ ပူဇော်တိုက်တဲ့ပုဂ္ဂိုလ်ပဲလို့နှလုံးသွင်းပြီးတော့တခါလဲအဲ့ဒီမှာတရားရည်များလည်းပေးတရားရည်များပေးပြီးတော့မြတ်စွာဘုရားမနှင်းပါဘူးပေးရတယ်ကွင်းတော်ပါတယ်ဆိုရဟန်းတော်တွေလည်းပဲနောက်ကရဟန်းလာမထေရ်တွေလည်းနောက်ကမြတ်စွာဘုရားတို့ကလိုက်ပြီးတော့ကွင်းတော်ကြတယ်သူအယုဒေပြုတော်ကြပါတယ်လို့နောက်ကနောက်ကပုဂ္ဂိုလ်တွေကဘုရားလောင်းမယ်ဆိုပြီးတော့ယုဒေပြုဆိုတာ စိတ်တွေကယူနေတာဖြစ်မှာပေါ့လေကိုရှိခိုးတာတွေပါလေတော့ဟုတ်မယ်မဟုတ်ပါဘူးရဟန္တာတွေဆိုတော့ရှိခိုးမယ်တော့မဟုတ်ဘူးအဲလိုပြုပြီးတော့သွားပြီးတော့အဲဒီကနေပြီးတော့ပါရမီတွေဖြည့်ကျင်လာတာကိုပါရမီတွေဒါနာပါရမီတဲ့ဒါနာဥပပါရမီဒါနာပရမတ္ထပါရမီတဲ့ပါရမီ10ပါးမှာအပြားရင်30ရှိတယ်ဒါနာပါရမီဆိုရိုးရိုးပစ္စည်းတွေလှူဒါန်းတာ ဒါနဥပပါရမီဆိုတာကတော့ကိုယ်ရင်ငါတွေပါချွေးရင်ချွေးမစီဆိုပြီးတော့ကိုတူထားတဲ့ဥစ္စာတွေဒါနပရမတ္ထပါရမီဆိုတာကတော့အသက်ပါတစ်ခါသိရင်သေးပါစီဆိုပြီးတော့တူထားတာတွေအဲဒီလိုတူထားတာဒါနမှာသုံးမျိုးသီလမှာလည်းထိုးတူပဲရိုးရိုးပစ္စည်းတွေပစ္စည်းဆုံးရှုံးခံပြီးတကလားသီလဆောက်တည်တာသီလပါရမီရိုးရိုးကိုယ်ရင်ငါပါပစ္စည်းခံပြီးတကလားသီလဆောက်တည်တာဒါကသီလဥပပါရမီ

ချိုးစားနိပါတိမှာဆိုရင်ပြင်းရင်သူတော်ဘာတွေအနှိမ့်ဆက်ညှင်းမနေအများကြီးခံပြီးတော့ကြီးကျင်လာဒါတွေဘာကြောင့်လဲဆိုရင်သတ္တဝါတွေတန်တရားကိုဆင်းရဲမှလုံးမြောက်လုံးမြောက်ကြောင့်တရားကိုဟောခြင်းလို့သတ္တဝါတွေငဲ့လို့သတ္တဝါတွေမငဲ့ဘဲနဲ့လားသူဟာသူကိုယ်လိုကလေးသာယုံသွားမယ်ဆိုလို့ရှိရင်ကိုယ်တော်ကတည်းကသူဟာနိဗ္ဗာန်ဝင်သွားဖို့ပဲအဲမိမိကိုယ်တိုင် ဒီကိုယ်အနိဗ္ဗာန်ရောက်နေတဲ့နိဗ္ဗာန်ချမ်းသာကြီးကို မယူသေးပဲနဲ့ပေါ့ယူလိုက်မယ်ဆိုလို့ချင်းအဲဒီလိုမှကြားလို့သားနဲ့မယူသေးပဲနဲ့ဆွန့်လို့ပြီးတော့ဘဒ္ဒဝါတွေငယ်သောအားဖြင့်ဘဒ္ဒဝါတွေသနာသောအားဖြင့်ဘဒ္ဒဝါတွေသံဃာဝဆင်းရလွန်မြောက်အောင်လို့ကေတင်ချင်းလုံးလို့တရားစုပံပြီးတော့ပါရမီဖြည့်ကျင်လာတာကဘာပေါင်းကိုမသိမရေတတ်နိုင်လို့လေးသိင်ရှင်တဲ့ကဘာတဲ့သိင်ကိုမျောကြီးသွား တကဘာတကဘာဆိုနေနေတာမဟုတ်ဘူးအဲတကဘာမှာကိုဘဝပေါင်းအများကြီးရှိတာအဲ့ဒီဘဝပေါင်းများစွာတွေမှာမရေမတွက်နိုင်တော့ဘဝတွေမှာအမှန်တရားပင်မဆင်းရဲခံပြီးတော့ပါမီးဖြစ်ခြင်းပြီးတော့လာအဲဒီထဲမှာဇာနိပတ်တွေကိုပြီးသလောက်လေးလည်းစဉ်းစားမယ်ဆိုစဉ်းစားကြပါလို့ကိုပြီးသလောက်စဉ်းစားမယ်ဆိုလို့ဒီနေ့အဲခန္ဒီဝါရီဇာတ်တို့ဆိုရင်ပြီးခံရတာတွေက မ္မဏကိုသိခါပါတယ်ကလာဘူးမင်းကနေပြီးတော့သူတွေ့တော့သင်တယ်ဝါရရှိသလိုသိခါဉာဏ်ဝါရရှိတယ်ဆိုတော့သူကမကြည်ညိုပဲဟာကိုမုန်းနေတာကိုမုန်းနေတော့ရံငယ်တော်သားအောင်လည်းပြုလို့သူအဲသူသိသိုးပြီးတော့နေတော့သင်သိခါခြင်းကပဲမှာရှိတယ်လက်ထဲမှာရှိသလားလက်ပြလက်ပြလည်းသိခါနေတာလက်ထဲမှာလည်းပဲငါမရှိဘူးသူကလည်းမင်းလည်းဘယ်ထဲမှာရှိတယ်လဲဆိုခြေတော့ပြောက်ပဲပြနေတကားတော့ဟိုလီလီလီပေါ်တခြားပြီးတော့ အဲဘယ်မှာရှိတယ်လဲနှလုံးထဲမှာရှိတယ်ဆိုတော့သူအဲနောက်ဆုံးကြလို့ရှိရင်ဖြင့်သူတခါတည်းဒီရေပေကြီးကိုမယုံမပြေကျောင်းနဲ့ကံပြီးတော့သူသွားတာပဲဟိုမှာဒီလူတွေကနီးပြင်းနေတာကြီးကိုအဲဒီထီအောင်တခါတည်းစိတ်မဆိုးဘဲနဲ့ပြီးခါရတာလို့ပြီးခါသူတော့သိမလွယ်တာဘူးသူပြောတော့လွယ်လွယ်ပဲပြီးခါပြီးခါရင်ကောင်းတယ်ကောင်းတယ်ပြောတကယ်ပြီးခါမှုကြတော့တဲမလွယ်ဘူးကိုက အစွန်းတတ္တိမရှိရင်သာအစွန်းတတ္တိရှိလို့ရှိရင်သိခါရတာတဲမလွယ်ဘူးအစွန်းတတ္တိမရှိရင်တော့လည်းငုံခါရတာပေါ့တတ်နိုင်မျိုးစားတော့ချင်းအေးအစွန်းတတ္တိရှိရတဲ့သိခါရတာတော်တော်မလွယ်ဘူးသူဟွန်းတော်တော်မလွယ်ဘူးဥမာလူတယောက်ကကိုယ်ဆဲနေတယ်ကိုယ်ကပြန်ဆဲမယ်ဆိုဆဲနိုင်နေတာပဲသူကရှိနေတာအဲ့ဒါသိခါဖို့တဲမလွယ်ဘူးတဲမခန္ဓာဘူးသာပြန်ပြောရတယ်ဟွန်းတော်တော်မလွယ်ဘူးဟောဆရာလောင်းကအဲ့ဒါတွေသိခါလာတယ်တဲ့ဒီသိခါလာဘာကြောင့်လဲဆိုရင် ဘုရားအဖြစ်ရောက်ဖို့ရတယ်ပဲပါရမီဖြည့်ကျင်လာတာဝေသန္တရာဇတ်တော်မှာဆိုရင်ဖြင့်ဒါနတွေတူတန်းရတာတွေဟာတခါလဲအမှန်တန်ကိုကြည်ခွဲစရာကောင်းပါလေဟွန်းကြည်ခွဲစရာမှကောင်းပါလေအဲဆင်ကြီးတော်ကြီးလူလူတိုင်းတရားမကြည့်မကျင်တော့သူနှင်ထုတ်တော်တယ်သွားပြီးတော့နေရတော်တယ်သွားလမ်းမှာသွားရင်လာရင်တခါလဲဒီသားက မြင်းလူခံတဲ့လူနဲ့ယထာလူခံတဲ့လူနဲ့အောင်မလေးတို့ကလူခံပုဂ္ဂိုလ်တွေကပေါ်တယ်အာမနာတာဘူးလူခံပုဂ္ဂိုလ်တွေကခါတယ်ဘုံမှာဒုက္ခရောက်လို့တည်းထွက်သွားပါတယ်ဥစ္စာဒါကလည်းမြင်းလူခံတဲ့လူကဟာမြင်းလူခံတော့ကာအားလေဥစ္စာတော်တွေကသမင်တွေကယုံသွားနောက်တော့ယထာပါလူခံလိုက်တော့ဟောချီချီချင်းဆင်းသွားတယ်ဥမာသားတော်တွေသမီးတော်တွေနဲ့အစတုန်းကကြီးနဲ့နားနဲ့ပြင်ပြင်းအထက်မနာအထက်တန်းကြောက်တဲ့ပုဂ္ဂိုလ်ဟာသားလေးတွေသမီးလေးတွေနဲ့ မိဖုရားဒီလေလေးယောက်တည်းတခါတည်းသူကများတယ်တောလန်ခီးတွေလမ်းလျှောက်ရတာကိုကိုတော့ကရှင်မင်းရင်ဆိုတဲ့အစဉ်တန်းနဲ့တော့အမြင်ကြီးပါအခုတော့ကောနှင်ထုတ်လိုက်လို့သွားတော့ပန်းမောင်လူပြောင်းနေရောက်နေတာအဲပန်းမောင်လူပြောင်းနေရောက်နေဟိုမင်းမင်းအနေနဲ့စဉ်းစားရင်တော့စဉ်းစားသိမနေဘူးဘုန်းကြီးငယ်ငယ်တုန်းကစဉ်းစားတော့ဝိပန္ဒရာမင်းကြီးတော်တဲ့ ကိုယ်နဲ့ထွက်သွားတယ်ဆိုပေမဲ့မင်းအနေနဲ့စဉ်းစားတော့သိပြီးတော့မသိငြဘူးနောက်တော်တော်ကြီးလာတဲ့အခါစဉ်းစားတော့အောင်မဝင်ဘူးခင်ဗျာတော်တော်အစင်တန်းကျော့သွားကြတာပဲကာမလူတယောက်တကယ်ဆင်းရဲသားတယောက်နေရောက်သွားတာကိုကလေးတွေသားတော်သမီးတော်လေးတွေကိုကိုယ်ချီပြီးတော့သွားတာอืมကာမပုဂ္ဂိုလ်ဆိုရင်ပြင်မျက်ကြလို့မဆုံးဘောတယ်ဟုတ်လားအဲဒီကတော်တဲ့သွားနေတော့တခါသူစကားစစပူတော့လာပြီးဘောတော်သမီးတော်တွေကို သာပြီးဒုက္ခများနဲ့ဘာလို့ဖို့တော့ဆိုအစီကံလို့ဖို့တယ်သူကအမှန်တည်းတို့ရွေးစစ်တဲ့ပုဂ္ဂိုလ်ပဲအဲ့ဒါတွေတရားလုံးတော့လှူရတယ်သူကအောင်းရင်သူသာမဟုတ်ဘူးသူစိတ်ထဲမှာကြည်ကြည်ပြူပဲလှူတယ်သူကဘုရားဘုရားဖြစ်ဘူးရသဗ္ဗဉာဏ်ရဘူးရတယ်လှူတော့လှူတော့လိုက်အဲဒီလိုရဲရဲရောရောကုသိုလ်ကောင်းမှုတွေပါရမီတွေကိုပြုနိုင်လို့သူကဘုရားဖြစ်ပြီးတော့လာရတာကိုအဲ့ဒါတွေပြန်ပြီးသင်ရလိုက်ရင်မိမိတို့ ကိုယ်ွယ်ပြီးတော့နေတဲ့မြတ်စွာဘုရားသခင်ဟာဒီလိုတရားတွေကိုဒီလိုဒီလိုကျင့်ပြီးတော့ရှားခဲ့ရတာပဲသူကိုယ်ွယ်နေတဲ့သူအားကိုးရဖြစ်တဲ့မြတ်စွာဘုရားပါရမီရှိကျင့်ပုံဂုဏ်အားဖြင့်လည်းအမတန်ပဲထူးခြားတဲ့ပုဂ္ဂိုလ်ကြီးညူးကြီးညူးပဲအမှန်ကောင်းပါပြီပဲလို့ပြန်စဉ်းစားလိုက်ရင်ပိဋိပါဝံလည်းဖြစ်နိုင်ပါတယ်။ဒါနောက်ဆုံးဘဝစဉ်းစားကြည့်ပါနောက်ဆုံးဘဝမှာသီရတမင်းသားလေးကြီးတယ်။၁၆နှစ်ရွယ်မှာသောတရား မင်းသမီးနဲ့လက်ထပ်ပြီးတော့သူရောနာမင်းကြီးကသူသီနာကိုလွှဲပြီးတော့သီနာစီစဉ်ကိုခံစားတယ်မောင်မအချွေရံနေလည်းပဲအများကြီးပါပဲစာရန်ဆိုတာသူ၄000လို့ဆိုတာသူအများကြီးပါပဲအဲ့ဒါတွေနဲ့သီနာစီစဉ်နေခံစားပြီးတော့အဲ့ဒီလိုခံစားပြီးတော့နေရင်က29နှစ်မြောက်မှာသူ သူ့ကိုသူနာသူသေးရဟန်းဆိုတဲ့နမိတ်ကြီးလေးပါးကိုတွေ့မြင်တော့တန်ဝေကအကြီးကျယ်ရပြီးတော့သူသောထွက်တာကို29နှစ်ဆိုတာသိမကြည့်သေးဘူးဟုတ်လားဥက္ကလာ29နှစ်ဆိုပြောလို့ကောင်းတော့ရှိတယ်29နှစ်ဆိုတချို့ကဥက္ကလာဟိုသင်ကအထက်တန်းပညာတွေပါတယ်သင်တဲ့ပုဂ္ဂိုလ်29နှစ်ဆိုတချို့ပညာပညာတုံးတော့ရှိတယ်ဆိုသူကသူ့အပြည့်အကြောင်းကကောင်းအောင်မဆွဲရသေးဘူးဒီဟာကိုနိုင်ငံခြားဒီနိုင်ငံခြားတွေလိုက်ပြီးတကလားဝယ်လူကုန်ကြီးတွေရအောင်ပညာတုံးရှိသေးတယ်အပြည့် အဲသင်လို့ပြန်လာကစားရင်လည်းရှိသေးတယ်ဘယ်တော့ထွက်ကိုရဝေးရှိသေးတယ်တော်တော်ကစိတ်မကူးနိုင်ပါဘူးတော်တော်မလွယ်တဲ့ဥစ္စာကဟွန်းအဲဟိုဟိုဟိုလိုတည်းသီနာစည်းစိမ်နေလို့ဆိုရင်ပြောကြမရှိဘူးအခုကိုယ်အိမ်နဲ့ကိုတော်သိရင်တောင်မှတော်ဆုတ်ဖို့မလွယ်ဘူးတော်ခရင်တယ်သူကတော်ခရင်ပါလေအဲဒီစည်းဥစ္စာတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေထားအောင်တော့ဆင်းရဲသားတွေကိုပဲထုတ်ဖို့တော်ခရင်တယ်ဆင်းရဲသားတွေတော်တဲ့တောင်နဲ့ဟော

အာမရှိတဲ့ဘီလုံးငယ်များဟာတဲ့ဒီတောတိုင်းငွယ်လေးနဲ့ခြိထားလဲဒုက္ခညာမယုံနိုင်ဘူးတဲ့ဟိုစင်လုံးမှုလည်းမြင်လေးတွေရှိတယ်သေးသေးသေးသေးလေးတွေအဲ့ဒါလည်းဥပမာပြတာပါသေးသေးသေးမြင်လေးတွေရှိတယ်ဒီမှာစင်လုံးမှုတွေကလည်းတဲမရှိဘူးဟိုနွယ်သေးသေးလေးဘာမှမခိုင်ပါဘူးဒီလိုလက်နဲ့ဆွဲလိုက်ပြတ်တော့ပါလေဒုက္ခလေးကဘာမှခိုင်တဲ့ဥစ္စာလေးမဟုတ်ဘူးအဲ့ဒီအမြင်လေးနဲ့ခြိထားရင်တဲ့ဒီဘီလုံးငယ်ဟာဖြင့်မယုံနိုင်ဘူးတဲ့ဒါပေမဲ့လို့ဘီလုံးငယ်ကသူပျော်သေးတယ်သူ မင်းနဲ့စောစောအိယာကထားရတဲ့ကသူတွေချင်းဆိုနေတာပဲတဲ့ဟုတ်လားမင်းနဲ့စောစောစောစောဆိုနေတာဒီသူတွေပဲသူဒီလုံးနဲ့တည်းသိပေါက်လို့တွေပဲအဲ့ဒါတွေသူ့ကိုဒီဝါကြောင့်သားတွေဘာတွေကနေပြီးဖမ်းပြီးဒီကလာမိလို့ချင်းအဲ့ဒါလေးကြိုးလေးနဲ့ချီပြီးကစားကြတဲ့ဒီမှာစီထားလို့ချင်းသူခင်ဗျာမယုံနိုင်ဘူးတဲ့သူကြိုးကတော့ခိုင်လုံးလုံးဟုတ်ပါဘူးတဲ့သူကအားမရှိလို့ပါပဲတဲ့နော်အဲ့ဒါလိုပဲတဲ့

ကြီးမားတဲ့ကျိုးနဲ့ခြိထားပေမဲ့လို့စိတ်တင်ပါနေတက်လာတဲ့ခါကျရုံပြလိုက်ရင်ပြတ်သွားတာပဲလို့မောင်မျိုးတော်မရဘူးဒါရင်တန်ရုံမဟုတ်တဲ့ဥစ္စာပေါ့လေဟိုနေဥပ္ပညူလိုပါတော့ပေါ့အဲဒီတော့ကြိုးကြီးတွေနဲ့ခြိထားပေမဲ့လို့တဲ့သိဆိုးလာတဲ့အခါစိတ်မှန်ထလာတဲ့အခါရုံလိုက်လို့ရှိရင်ပြတ်သွားတာပဲတဲ့ကျိုးရတော့ခိုင်ကြီးပါပဲဒါပဲမလို့သူကအားကောင်းနေတယ်အဲ့ဒါလိုပဲသရာအစရှိတော့သူတော်ကောင်းတွေအားကောင်းတဲ့ပုဂ္ဂိုလ်တွေကတော့ ။ဘာလို့ဆိုရင်နှောင်ဖွဲ့တွေဘာမှမတွေ့ရနိုင်ပါဘူးတဲ့။အဲဒါလည်းပဲဘုရားအလောင်းတို့ပုဂ္ဂိုလ်တွေကိုပြောတာဘာမှပုဂ္ဂိုလ်တွေတော့မဟုတ်ဘူး။ဟွန်းအဲဘုရားအလောင်းတော်မှာတခါတည်းပါရမီတွေကဖြည့်ကျင်လာတာလေးသိချင်းနဲ့ကဘာရသင်းကာလပတ်လုံးလေးကျင်လာခဲ့တာကိုလေးကျင်တော့သူခဏခဏဒီလိုပဲတော့လည်းထွက်နေကြဒီလိုပဲအဲဖြစ်ခင်အားသက်အိမ်လူအိမ်သား သာမယာတွေသူတော်မျိုးတော်တွေစွန့်ပြစ်နေကြကိုစွန့်နေကြသူကရိုးနေတော့သူကကျင်သားရနေလေကျင်သားရနေဘယ်တော့မှသူက29နှစ်မှာသူများတွေစိတ်မကူးဝင်တဲ့အကြောင်းမျိုးသူတော်တိုးထွက်တော်တာဟုတ်တယ်လားတော်တော်တော့ပဲပါဖြစ်လို့ဆိုအိုချင်းနိုင်ရင်သိချင်းတရားတွေကလွတ်မြောက်အောင်လို့တရားကျင့်သုံးအားထုတ်ဖို့ပဲပျော်လို့ထွက်လာတာမဟုတ်ဘူးအဲ့ဒါထွက်ပြီးတော့တရားကျင့်သုံးတယ်ဟိုဒီဒီမှာလိုက်ပြီးတော့တရားစုံလား အလာရဥဒကတို့ဒီမှာစုံစောင်းစုံစောင်းလို့အရိယာနေပြီးတော့လည်းပဲအာမရောပါနဲ့မိမိကိုယ်ရဲ့ပြောကြ။၆နှစ်ပါလုံးဒုက္ခရောသူရောကျင့်နေဆိုတာသာရတွေပြလာပြီးဒီကလာကျင့်နေတယ်။အဲဒီကနေပြီးသာလို့လို့မဟုတ်သေးဘူးဆိုပြီးနောက်မှပြန်ပြီးတော့အာရိညာဖြစ်ပြီးအာနာပါနာဇာမြကိုအာထုတ်လို့အဲဒီကနောက်ဟောဒီမြောက်ရောမပလုံတဲ့ထောက်ကိုပဲထိုင်နေပြီးတော့ သမန်၅ပါးရဲ့အဖြစ်အပျက်ကိုရှုမှအဲဒီမှာတရားဖြစ်ကိုရောက်တာကိုအဲဒါတရားလောင်းတော်အမတန်ချမ်းသာသာသာပြည့်ပြည့်စုံစုံအမြဲတမ်းဒီတော်ထွက်လာဖို့ကိုင်းကြတာကမစုံမေးဘူးကွာတော်ကုံသွားလည်းကွာအချင်းချုံပြောတော်ထွက်လာဖို့စဉ်းစားကြည့်ပေါ်တယ်ခုလူတွေရှင်နေလို့တော့ကလူတွေဟာတော့ဘောဘရာနဲ့ပြည့်ပြည့်စုံစုံဖြစ်နေတဲ့အခါဘယ်လိုစိတ်နဲ့စီတာဖြစ်နေသလဲ အဲ့ဒီလူမျိုးလို့ဆိုတော့ဘုရားလုံးတော့တိုးထွက်လာခဲ့ဘူးတိုးထွက်ပြီးတော့ဘုရုံကတိုးထွက်လာလို့ဆိုတော့တော့မဟုတ်ဘူးကလာဘုန်းကြီးနဲ့ရဟန်းဝလို့ငါးဝလာကျောင်းနေကနေဒကာရမတွေနဲ့ပြည့်စုံပဲဘာမှမဖြစ်ဘူးကလွယ်လွယ်လေးဟာပဲကိုယ်နဲ့စားလို့ချင်းပုံမဲ့กว่าပါပဲကိုယ်စားတော်တဲ့တောင်နဲ့ပုံတော်လို့နေရတာပဲအကြောင်းပဲပဲရှိမလဲဒကာဓမ္မပဲရှိမလဲသုံးနေပါလေလဲကြားဖို့ကြည့်ကြတာပုံတော်လို့စားရတာอืม

ကျင့်သုံးပြီးတော့သွားပါပြီ။ကျင့်သုံးပြီးတော့ဘုရားပြည့်ရောက်တော်မူပါပြီ။လို့ဘုရားပြည့်ကြောင့်ဂုဏ်တွေကိုစဉ်းစားဆင်ခြင်လိုက်လို့ရှိရင်ပီတိပံဝဇ္ဇာတွေအများကြီးဖြစ်နေပါတယ်မိမိတို့အာဟုရတဲ့ပုဂ္ဂိုလ်ကတုံတန်ကာမပုဂ္ဂိုလ်တွေမဟုတ်အနာကိုမြင်းနဲ့တဲ့အမှန်တရားမြင့်မြတ်တဲ့ဘုရားရှင်ကိုတော်မြတ်ကိုကိုယ်ပဲသိကနေရတာပဲတဲ့တော့အမှန်တရားကိုရတော်နေတာပဲလို့စဉ်းစားလိုက်ပီတိပံဝဇ္ဇာတွေအများကြီးဖြစ်ကြကြည့်တယ်အဲဒါဟာဘုရားနုသတိပဲကွာ ဘုရားနုဒတိကဒီလိုစဉ်းစားမှာကိုသတ္တမြတ်တွေစဉ်းစားဘုရားနုဒတိဆိုဘုရားရဲ့အကြောင်းတွေစဉ်းစားဒါကနတ်စွာပြယူပ္ပကရကိုတော့သဗ္ဗေဘုံတင့်နယ်ဘုံတွေကတော့32ပါးသောကျမ်းလက္ခဏာတော်ကြီးဆိုတာကနာမေနာလေးပါကိုဒါလည်းပဲသေချာပြီးဖို့တော့သိတော်မလို့သေချာပြီးအောင်ပြောနေလည်းပဲဒါအခြေကြီးပဲအဲ့ဒါပြောနိုင်တော့ဘူးသဗ္ဗေရဲ့ဘုရားပုံတော်ကြည့်ပြီးတော့အောင်ပြုကြပြီးတော့ဒါတော့မတတ်နိုင်ဘူးဘုန်းကြီးကလည်းပဲဒီရုပ်ပုံတွေပါတွေသိပြီးမပြောတော့ဘူးလို့ကဟောဒီဒီခုဒီမှာ သူပွားတော့တော်တော်သတ်ပဲပါတယ်ဒီမှာသူပွားတော်တွေကလည်းပြန်ဆရာတွေကညံ့တော့တဲမသတ်ပဲဘူးအဲဒီထဲမှာဒက္ခိဏသာခာထုတဲ့ပုဂ္ဂိုလ်ကတော့ပထမထုတာတော်တော်ကိုညံ့မကြဘူးလို့ပုံစံอืมဒီကတဲမကြည့်ဘူးဒါပေမဲ့လည်းသူကဒက္ခိဏသာခာကမိတွေပါတွေကွင်းနေပါဆိုတာနဲ့လူတွေကတော့သိပြီးတော့လင်းနေပြူပြီးဘူးပဲကြဘုရားကတော့ဒီမျိုးပဲဖရာပဲသဘောကျတယ်ဖရာနဲ့အကုန်လုံးမတူစေကမူတစိတွေတွေတော့တူပြီးမျိုးပဲဖြစ်တဲ့သီးတော်တွေ အဲ့ဒါကြီးကတော့သဘောကျတာပဲဒါကြောင့်တရားထုတဲ့ခါကာလကြရင်ဒီအမြဲတမ်းသတိပေးတယ်အဲကြည်ကြည်ဝယ်ပြအောင်တပ်ပယ်အောင်လို့လုပ်ပါတော်တော်တင်တော်မူတဲ့ကိုကိုဖရာအာယုပြုလို့သိမကောင်းပဲဖြစ်နေမယ်ဟိုဖရာအစစ်မှန်ကအမှန်ကြည်ညိုပဲကောင်းဘယ်သူနဲ့မှမတူအောင်တပ်ပယ်ပြီးအမှန်တင့်တယ်နေတဲ့ကိုယ်ကာယအချိုးစားရှိနေတဲ့ဥစ္စာအခုမတင့်တယ်ပဲနဲ့ဗျာငါထုတိုင်းတရားမကြဘူးဒီတော့ကိုအဲအချိုးကျလို့ပါလို့ဘုညောတာမြေရမ်းတည်းလေအခုဒီဒီဖရာကြည်ညိုပဲကောင်းပါလေ အဲဒီပုံတော်တွေကကြည့်ပြီးတော့အာရုံပြုပြီးတော့ဒါပဲအချင်းချင်းကိုခေါ်ရမှာပဲအဲ့ဒါလည်းပဲဘုရားပုံတော်တွေကြည့်ပြီးတော့မြတ်စွာဘုရားဘောဓိမြောက်ယရနာပလင်ထဲမှာဆဲဝဖွက်ခွေဒီတော့နှလုံးသွင်းနေပုံပေါ့မနတတ်ပဲတဲ့ရုပ်ပုံတော်နဲ့ဒါလည်းကျင့်ကြံအားထုတ်နေပုံဒါကအာရုံပြုလိုက်လို့ရှိရင်အဲ့ဒါလည်းပဲဘုရားတို့သတိသိနိုင်တာပါပဲဒါလည်းပဲဒါကတော့

ရောဂါပြကိလေသာကင်းပြီးတော့နေတော့သူတစ်ပါးတွေလည်းကိလေသာကင်းအောင်လို့ဆောင်ရနိုင်တာကိုသူကိလေသာကင်းသွားတော့ကဲကဲကဲပါလေခွေအောင်တယ်ဟလားဘုရားကုံတော်အောင်ပြီးတော့မျက်စိမိတ်ပြီးတော့ဘောဒီမရောက်ရတနာပလင်ပေါ်မှာထဲဝပုတ်ပြီလို့အရှိလောကကိုအာရုံပြုပြီးတော့အခုလိုဒီကနေတော့နောက်ကြတာကိုအိန္ဒိယရဲ့ဘောဒီမင်းကအဲဒီဘောဒီမင်းအောင်မှာ သောပုဂ္ဂိုလ်ကြီးလောဘကြီးဆိုဗမာကြီးပဲလှည့်ရပါပဲဒါတရားအောင်ပြုလို့ကောင်းပါတယ်လို့အဲထိုင်ပြီးတော့တရားနှလုံးသွင်းရင်ကိလေသာကင်းတဲ့ဘုရားအဖြစ်ကိုရောက်သွားအောင်အဲ့ဒါလေးနှလုံးသွင်းရအောင်အရဟံလောဘဒေါသမောဟသတ်စီသော ကိလေသာငြိမ်းကြီးတို့မှာကင်းဝေးသင်ကြတော်မူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟသစီတော်ကိလေသာငြိမ်းကြီးတို့မှာ ကျင်တော်မူပေသောမြတ်စွာဘုရားရဟံလောဘဒေါသမောဟစသီသောကိလေသာညစ်ကြေးတို့မှကင်ဝေးသင်ကျတော်မူပေသောမြတ်စွာဘုရားအဲအရဟံဆိုတာဟာကိလေသာညစ်ကြေးတွေမှကင်ဝေးစင်ကြယ်တဲ့ ပြီးတော့သူကအိယာကအိယာကထားနေကြခါတိုင်းခါတိုင်းမင်းလည်းသိုးသိုးထားပြီးလုံးလုံးကြဟာမလုပ်ဘဲတော့သူကအိအိနေဆိုတာကိုအိနေတော့အရင်ဝိရိကကအိယာကထားခြင်းထားတော့ခါတိုင်းခါတိုင်းလုံးနေကြအလုပ်တရားမလုပ်ဘူးဟွန်းသူဒီဂျုံမနာမယ်ကာလီရဲ့အဲကာလီကနေ့ဘာဖြစ်နေပါလိမ့်မလို့ဆိုတာမေးကြည့်အေးကာလီမင်းဘာဖြစ်နေသလဲလို့မေးတော့ အေးရမထားသေးဘူးလားဘာဖြစ်နေလဲဆိုမထားသေးဘူးတဲ့ဘာဖြစ်နေဘာမှဖြစ်ပါဘူးဆိုဝေရိကနဲ့စိတ်ထဲမှာတခါလဲညက်မျက်နာလေးပါလေပြက်ဒါတော့ဒါဒီကလည်းသူကစုံစမ်းရေးကိုစုံစမ်းရေးဆိုတော့သူကသိတာပေါ့သူကစိတ်ဆိုးသွားပြီဆိုတော့တော်တာဖြစ်တတ်တာပဲငါကိုတရားတွေကြည်နုလို့သိမဆိုးတာဆိုတော့ဆက်ပြီးတော့စုံစမ်းလိုက်အောင်ပါပဲဆိုနောက်တခါနောက်တည့်လည်းဒီလိုအိတ်နေ ဒီလိုပဲတခါမေးကြတော့ဘာလို့လဲအိမ်နေတယ်လဲဆိုဘာမှမဖြစ်ပါဘူးဟိုကနေမကောင်းလို့လာလို့မေးဘာမှဖြစ်ပါဘူးဆိုဒါကနှုတ်ကပြောလာတယ်ခါလီနော်နင်းဒီချင်းကြောင့်မထားသေးဘူးဘာမှမဖြစ်ထားပါမှာပေါ့ဒီစိတ်စိတ်တွေကသင်္ချမ်းမသာဖြစ်တဲ့အလိုက်ဒါလည်းစကားလေးတွေလည်းခက်ကြမ်းကြမ်းလေးတွေပြောလာငေါငမ်းပြီးတော့ပြောနောက်တစ်ခါထားပြီးစုံစမ်းလိုက်အောင်ပါပဲဆိုတော့ပြည့်စုံစမ်းတော့တကား တက္ကကလဟိုတက္ကမင်းလုံးနဲ့တူပါတယ်ခြေကဟိုတက္ကမင်းလုံးကလည်းပဲဟိုသစ်သားတွေမှာလည်းထိုးတဲ့ဟာစို့ပေါ်တယ်အဲ့ဒါနဲ့ကောက်ပြီးတော့ပေါက်လိုက်တာခေါင်းကွဲသွားတယ်ခေါင်းကွဲသွားတော့မှဒီမှာကာလီကဒီနာနီးကျင်နဲ့လိုက်ပြီးတော့တိုင်ကြကြည့်ရသမှာအောင်ရှင်မတို့အဲအမတန်သူတော်ကောင်းပါလေဆိုတဲ့ဝေရိကဟာဒီလိုပဲတဲ့အိယာကမထားရမလားသိုးမထားရမလားဆိုပြီးတယောက်တည်းရှိတယ် အိမ်ကျွန်မတယောက်တည်းရှိတဲ့ဥစ္စာကိုဒါမှမငဲမညာပဲနဲ့ဒီကောင်းကွဲအောင်လို့ဒီတကားကလာနဲ့ပေါ်ရမလားဆိုပြီးတော့လိုက်ပြီးတော့တိုင်ကြတော့အရကပုဂ္ဂိုလ်ရကြည့်ရကြတယ်ဆိုတယ်အဲဒါဝိရိယကနာတဲကျမ်းလာကိုရင်ကကျွန်မတယောက်တည်းရှိတဲ့လောက်ကျင်းကျင်းထနာသုံးမရမလားဒါကတော့လွန်လွန်းနဲ့မတရားဘူးစသဖြင့်တကယ်ကြည့်ရကြတယ်ဆိုတယ်ကြည့်ရဘာလို့လို့ဘာလို့လို့ဒီကပုဂ္ဂိုလ်ရထင်စရာပဲ အေးလောဘဖြစ်စရာအာရုံလေးနဲ့တွေ့လာပြီဆိုတော့သူလှုပ်လာပြီလူချင်းစရာနဲ့တွေ့ရင် လူချင်းလာပြီနေတဲ့စရာနဲ့တွေ့ရင်နေသက်လာပြီဒါစရာနဲ့တွေ့ရင်ตายလာပြီဒါကြောင့်စိတ်တွင်းနေမဟုတ်ဘူးနှုတ်ကကိုပေါ်လာတယ်လောဘအရေးကြောင့်လေးပေါ်လာတယ်သူကလောဘရှိတော့လောဘအရေးကြောင့်လေးစကားလေးကပြောကိုမူရလေးတွေကပြုံးပြုံးရှင်ရှင်နဲ့စတယ်ချင်းပေါ်လဲကျွန်းနေကျွန်းနေတော့မဟုတ်ဘူးနော်ကျွန်းနေကျွန်းနေလောဘရှိတယ်လို့ပြောရတယ်အောင်းမင်နေအောင်မယ်ဒီလိုတော့မဟုတ်ဘူးသူကအဲ ကိုယ်မူရာကလည်းပဲသူကမျက်နှာစသည်ကနေပြီးတော့လောဘဖြစ်လာလို့ရှိရင်လောဘတတ်မဲ့တာရတဲ့သဘောနဲ့တခါတည်းတမျိုးတမျိုးကြောင်းလဲအဲဒါတွေဘေးကပုဂ္ဂိုလ်ကအရေးကဲဖမ်းတတ်တဲ့ပုဂ္ဂိုလ်တွေကပြီးသွားတယ်။ဒါအရေးကြီးတာပဲသူကအဲလောဘဖြစ်ကြခြင်းရင်ဒီလောကလုံးသတ္တတွေကလောဘဖြစ်ကြတတ်မဲ့ကြပါရကြဒေါသဖြစ်ကြအကြောင်းရှိနေဒေါသကဖြစ်တာပဲဒေါသဖြစ်ကြအကြောင်းမရှိသေးရင်တော့အမှန်တရားစိတ်ကောင်းနှလုံးကောင်းอืมတဲ့ဒီခန္ဓာ အဲကောင်းသဘောကောင်းတယ်လို့ထင်ရတာကောဟိုတင်းကမြတ်စွာဘုရားဟောထားတယ်။စာရဲပေတဲ့ဘာသာပြောမှရှင်မဒီနေ့လောကဟာပြောလို့တော့မဖြစ်ဘူး။စာရဲပေတဲ့ဘာသာဝေရဟိကသာဝတိပြဝေရဟိကဆိုတဲ့အင်းရှင်မပြောက်ဒီကဖြစ်ခဲ့ဘူးဆိုတာသူအရာကတဲ့ချင်းမွန်ကြဝေရဟိကများသိသဘောကောင်းပါပြီ၊နူးညံ့ပါပြီ။အဲ ကြည်ကြည်တိရှိပါပဲလေအဲသိခန္ဓာတဲ့စိတ်မဆိုးတာဘူးအမှန်တန်ကောင်းတယ်သူတော်ကောင်းလေးပဲသူတော်ကောင်းမလေးပဲစသည်ဖြင့်ဒီရတဲ့တဲ့ချီးမွမ်းကြတယ်နောက်သူ့အိမ်မှာဒီတော့ကတော့ကျွန်မခေါ်တာပါလေခုဟိုတင်ခိုင်းစီသဘောမျိုးပါကဒါမျိုးဟိုတုန်းကကျွန်ဆိုအဟုတ်ကိုကျွန်ပဲအဲကျွန်မကလည်းတယောက်ရှိအဲကျွန်မကစဉ်းစားတယ်တို့သခင်မတော့တဲ့ချီးမွမ်းကြတယ်ရက်ကသူကအဟုတ်ပဲ ဒေါသမရှိလို့လားသုံးဖို့ငါကပဲတံဝတရားတွေကြည်ကျွန်းနေလို့လားစမ်းကြည့်အောင်ပါပဲဆိုပြီးတော့သူကအိယာကအိယာကထနေကြခါတိုင်းခါတိုင်းမင်းလည်းသောသောထပြီးအလုပ်လုပ်နေကြဟာမလုပ်ခဲနဲ့သူကအိအိနေဆိုတာဥပလေလားဥပမာလေဒေါသဖြစ်စရာအကြောင်းရှိပြီဆိုရင်ဒေါသကပေါ်လာတယ်ဒုက္ခနဲ့ပဲသူကမူဟောင်းနေပြီဒေါသများမူဟောင်းကသူ့အတူနေရင်တော့သူဝို့နေတာခဲလေးနဲ့သွားပေါ်လိုက်ထောင်းလာတယ်ကျူးနေပြီးထောင်းလာဒေါသကထောင်းလွယ်တယ်ဒုက္ခနဲ့ဆိုတခါထောင်းလာအောင်မထလာ ဘာမှမလုပ်သေးရင်ကိစ္စမရှိဘူးသူ့စကားလေးတစ်ခုမခံရစရာစကားလေးတစ်လုံးသွားပြောလိုက်ရင်ထလာပဲသူကဒေါသအင်းအမှန်တရားကိုသင်ကြားတယ်အဲတော့အဲလောကမှာတ attva တွေကလောဘဖြစ်စရာချင်းလောဘဖြစ်ဒေါသဖြစ်စရာချင်းဒေါသဖြစ်မောဟတို့မာနတို့စသည်စိတ်နေကြီးတွေဟာဖြစ်နေကြတယ်တဲ့ငါတို့ကိုယ်ွယ်တဲ့ငါတို့ဤကိုယ်ွယ်ရဖြစ်တော်မူတဲ့မြတ်စွာဘုရားမှာ လောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတွေမှာကျင်းနေတယ်ကိလေသာညစ်ကြေးတွေဘယ်လိုမှမဖြစ်ဘူးလောဘဖြစ်စရာအာယုံနဲ့ဘယ်လိုပဲတွေ့တွေ့မဖြစ်ဒေါသလည်းမဖြစ်မောဟလည်းမဖြစ်မာနလည်းမဖြစ်ဒါမှဝါသနာရောကိုကျင်းတယ်ဝါသနာခြေတုံးကပုရုဇဉ်ဖြစ်ကနေပြီးလိုက်ပါလာတဲ့အလေးအလာဝါသနာတွေကိုမရှိဘူးသူစားအကုန်လုံးကိလေသာရေးကြောင်နေဘာမှကိုမရှိဘဲနဲ့ကိုကျင်းနာကျင်ညွတ်စရာကောင်းပါလေတော့အဲဒါကြောင့်အရဟံ ဝါဒနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားကင်းဝေးစင်ကြတော်မူပါပေတဲ့အဲဝါဒနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာကင်းဝေးစင်ကြတော်မူပါပေတဲ့လို့အဖာမှာနှလုံးသွင်းညို့ကြဖြစ်တာပေါ့ဒီလိုညို့ကြကောင်းတဲ့ပြည့်စုံတဲ့မြတ်စွာဘုရားကိုပဲအခုကိုယ်ဝယ်ရှိကနေရတာကိုဒီဘုရားဒီဘုရားရဲ့အဆုံးအမသာသနာတော်မှာတကယ်အခု ဘုရားဘာသာဝင်တွေဖြစ်တဲ့တရဏဂုံတည်တဲ့ဥပါဒကဥပါဒိကမဖြစ်ရှင်ဟန်ဖြစ်ပြီးတကလားဒီဘုရားရဲ့အဆုံးအမဩဝါဒအတိုင်းမထုံးတရားကောင်းနေတကယ့်ကိုကျင့်နေရတာပဲလို့နှလုံးသွင်းတဲ့အခါကလည်းပီတိတွေဖြစ်ပါတယ်လို့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုဖြစ်တာပေါ့ဗျာအဲကိလေသာကင်းတော်မူတဲ့မြတ်စွာဘုရားကပေးထားတဲ့နီးကိလေသာကင်းအောင်လို့တို့ကျင့်နေရတယ်အမှန်ကောင်းတဲ့တရားတွေတို့ကျင့်နေရတာပဲနှလုံးသွင်းတယ်သိပြီးတော့အားရစရာကောင်းတယ်ပီတိမှမူတာတွေကျင့်နိုင်တယ်အဲ့ဒါအဲဒီလိုနှလုံးသွင်းရမယ် ကဲရင်ဒါနှလုံးသွင်းပုံလေးဆိုပြီးတရားသိမှုအရှင်ကတော်တော်ကုန်တော့တရားအများကြီးအများကြီးကြာနေပါဘူးလို့ကဲကဲဒီကိုရင်ကအရဟံပဲဆိုကြပါအောင်ဟုတ်လားအရဟံ1500ကိလေသာအမြဲကြည်တော်မှာကင်းဝေးသင်ကြတော်မူပေသောမြတ်စွာဘုရားအရဟံ ဝါဒနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာကျင်ဝေသင်ကြတော်မူပေသောမြတ်စွာဘုရားအရဟံဝါဒနာနဲ့တကွာ1500ကိလေသာညစ်ကြေးတို့မှာကျင်ဝေ ကျတော်မူပေသောမြတ်စွာဘုရားအဲအဲ့ဒါဗုဒ္ဓနုသတိပဲဟုတ်လားဗုဒ္ဓနုသတိနည်းနည်းလေးကြည့်ရင်နောက်ကလည်းပဲဗုဒ္ဓနုသတိတွေလည်းတော်တော်လေးတော့ဟောရင်ကြည့်အောင်မယ်ဒီကရပြောအောင်ပါရှင်နောက်ဓမ္မနုသတိတို့သံဃာနုသတိသီလဂုံတို့ယရနာသုံးစုံသီလဂုံစွန့်ပုံအောင်မြေပါရေသိကလူသားနာတွေလည်းအခုတရားဓမ္မတွေအများအားလူနေရတာအဲ့ဒါတွေနှလုံးသွင်းပုံတွေရောဆိုတာနားကောင်းပါလေဒီသီလတန်ဖိုးတွေကလည်းတော်တော်ကိုကောင်းတယ်လားပြည်ပြင်းဟောတိုင်းစူးစမ်းမအောင်တော့ ယရနာသုံးစုံသီလကိုသွန်ဘုံအောင်းမိပါနတ်ဖြစ်ဖွယ်စုနတ်ဖြစ်ဖွယ်စုငြိမ်းအေမှုတွေ့စုအောင်းမိပါဒေဝရာနုဒ္ဓရီနတ်ဖြစ်စရာဖြစ်တဲ့လောကောင်းတရားတွေကိုယ်ရှိနေတာကိုသင်ញမှုဒါနောက်မှပြောမယ် ငြင်းရင်မှုကိလေသာငြင်းရင်မှုတွေကိုရှိရှိတဲ့မြတ်ငြင်းနေမြလေးပေါ့အဲ့ဒါတွေကိုသင်ရင်ပါတဲ့တော့၅ခုရနှစ်ခုခုနှစ်ခုရှိသွားပြီမွဲ၆သူခြင်းသို့ပြေရှင်သို့တွင်စိတ်ညွတ်ရာသေဒရာတရားမွဲ၆နေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေသင်ရမယ်ဒီလိုနဲ့မပေါင်းနဲ့ပိဋိတာမို့ရင်ပြည့်တယ်သို့ပြေပြီးတော့တရားတရားပြေဝပြီးတဲ့ပုဂ္ဂိုလ်တွေနဲ့ပူပေါင်းမှုပဲပါ ပြီးတော့ထိုးစဉ်သိညွရာပိဋိသမုဇဉ်ဖြစ်ဖို့ရတယ်ပိဋိသမုဇဉ်ဖြစ်ရဖြစ်ကြောင်းနေတယ်နှလုံးသွင်းပါတဲ့သုံးခုဆက်လိုက်တော့ခုနခုနခုနဲ့တစ်ဆယ်ဖြစ်သွားတယ်ကြီးညိုွယ်ညွှန်ကြားသုတ္တမြာသင်္သာဆင်ញမအဲကြီးညိုွယ်ညွှန်ကြားတဲ့သုတ္တမြာအဲဒါတွေလည်းဟောရအောင်မယ်နားကောင်းတယ်ကြီးညိုွယ်ရသုတ္တတွေကြီးတယ်အဲဒီသုတ္တတွေတချို့ဟောရမှာပေါ့အဲတော့ဒါတစ်ခုထက်လိုက်တော့၁၁ခုပြည့်သွားတယ် ပိတိပွားယံသတ္တရံထုတ်ပြန်ထကထာအဲနောက်သတင်းကြမှာဆက်ပြီးတော့ဟောရမယ်ဒီနေ့တော့နောက်သတင်းတော့မပြီးဘူးလားတော့တဲမတော်ပါဘူးတော့ခေါ်ကြတယ်အများကြီးနေပြသိမ်းမှာဤဘုဇင်တရားကိုနာရမသာယသသမသမနာကုသကံစေရနာတို့အစွမ်းအာနုဘောတို့ရောက်ဒီကုတရားနာပရိသတ်တော်ကောင်းတဲ့မိမိတို့ဒါနာနဲ့ဘုဇင်တရားတွေပွားများအားထုတ်နိုင်ရ၍ ဝိပဿနာဉာဏ်ဆင်းရဲရမယ်ဉာဏ်ဆင်းခြင်းဆင်းကတိဉာဏ်ရပြီးနိဗ္ဗာန်ချမ်းသာမြတ်သို့လင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း